ယနေ့2021ခုနှစ်ဇန်နဝါရီလ1ရက်နေ့နှစ်သက်ကူခါသမယမှာဦးဇင်းတို့အမေရိကမှာရှိကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့နဲ့ကဘာရရမှာရှိနေကြကုန်သောအလုံးသောတရားဓမ္မပေါင်းသူတော်ကောင်းတို့ကိုနှစ်သက်ကမှစပြီးတော့ကောင်းကျိုးချမ်းသာကြက်တည်မင်္ဂလာတွေပြည့်ဝပါစေခြင်းအကျိုးငါဦးဇင်းတို့ မေတ္တာရှိထားပြီးတော့ဘုရားဟောတော်မူခဲ့တဲ့ပရိတရားဒေသနာတော်များဘုရားတရားဂုဏ်တော်များနဲ့မေတ္တာတွေဖြန့်ဝေပြပါပြီအလုံးဘယံခတ်သိမ်းကင်းငြိမ်းစေဖို့ဒေါသခတ်သိမ်းကင်းငြိမ်းစေဖို့ကောင်းကျိုးချမ်းသာကြက်တည်မင်္ဂလာတွေပြည့်ဝပါစေဆိုတဲ့ဆန္ဒနဲ့ဦးဇင်းတို့မေတ္တာများပို့တာပြီးတော့အခုตาယာငြိမ်းချမ်းဘဝလံဆိုတဲ့ကောင်းစဉ်လေးနဲ့ဦးဇင်းတို့တရားတော်မတွေကိုဦးဇင်း ဓမ္မနဲ့ချီးမြှောက်ပါမယ်ဘဝတစ်ခုရတဲ့အခါမှာကမ္ဘာလောကမှာရှိကြတဲ့လူသားတိုင်းလူသားတိုင်းရဲ့ဆန္ဒဘာတွေရှိကြလဲဆိုတော့အေးအေးချမ်းချမ်းနေကြရတယ်စူပူခိုက်ရံနေဘေးတွေရံနေတဲ့မှာဘယ်သူမှမနေခြင်းအေးအေးချမ်းချမ်းနဲ့နေခြင်းတယ် စီးပွားရေးတွေလည်းလှုပ်တိုင်းလှုပ်တိုင်းစီးပွားရေးတွေကို အကုန်လုံးအောင်မြင်မြင်ညလူမှုရေးပေါင်းတင် ဆက်ဆံရေးမှာဆိုရင်လည်းဩကိုကိုဝိုင်းဝိုင်းလဲနေကြည်ကျင်တာဒါလူတိုင်းရဲ့ဆန္ဒအဲ့ဒီတွေမဲ့လားတော့ မဟုတ်ဘူးယာဓုတွေဂုံတိန်တွေလဲရကျင်တယ် အဲ့ဒီယာပြီးသားယာသူဂုံသိန်တွေကိုလည်းတီမြဲခြင်းတယ်ဂုံတရင်တွေလည်းကြီးခြင်းတယ်အဲ့ဒါလူတိုင်းမှာမရှိဘူးလားဆို အကုန်ရှိတယ်ဆင်းရဲတွေကင်းပြီးတော့အဲ့ဒီချမ်းသာခြင်းတရားတွေအကုန်ရခြင်းနဲ့စီးပွားတွေနဲ့ပြည့်စုံခြင်းနဲ့အတိုင်းဝိုင်းတွေနဲ့လည်းပြည့်စုံခြင်းနဲ့ဂုံတွေလည်းကြီးခြင်းနဲ့နော်အဲ့ဒီကြီးပြီးသားဂုံတွေကိုလည်း အကျိတ်ခဲတည်မြဲပြီးကိုနေစေခြင်းတယ်ဟောဒါရင်မဲလားဆိုတော့နောက်ဘဝကြတော့လေဟောကောင်းတဲ့ဘုံပြန်သွားခြင်းတာရောက်ဖို့အခုဘာသာကြားရေလဲကြည်လေဖရာသခင်ကကောင်းကင်ဘုံခေါ်မှာသူလည်းမျောနေတာနော်ပြောနေတာသူတို့လည်းဒါကောင်းကင်ဘုံကြီးသွားခြင်းတာကောင်းတဲ့ဘုံသွားခြင်းတာဆင်းရဲတဲ့ဒီမသွားခြင်းဘူးဝိသန်တော်ဗုဒ္ဓဘာသာတွေကလည်းအခုကောင်းမှုတွေပြုတ်ပြီးတော့ ကွယ်အပယ်လေးလွတ်ပြီးနတ်ပြည်6ထပ်လောက်ဆိုရင်တော့မစိုးပါဘူးပေါ့နော်ဗြဟ္မာဘဝကတော့မှန်းလို့ကမရဘူးတရားအထောက်မှုကနဲတော့ဇံကမရဘူးနော်ဇံမရတော့ဗြဟ္မာဘဝတော့လှမ်းမှန်းလို့ကမရတော့အဲ့နတ်ပြည်6ထပ်လောက်ကတော့မှန်းရတယ်လေဒါနောက်ဘဝကျတော့လေလူသားတွေရဲ့ဆန္ဒမှာကောင်းကောင်းလေးနေချင်တာတဲ့နောက်ဘဝကောင်းစားရေးနော်အဲ့ဒါကြောင့်မို့ဥစ္စံတော်တရားဓမ္မတွေ ပစ္စုပန်တမလွန်နှစ်တန်သောဘဝတွေမှာဦးဇင်းတို့ကောင်းစားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်ဖះဟောတဲ့တရားတော်တွေတဲကဦးဇင်းတို့အခုမဟာဂောဝိန္ဒပုံနာကြီးအဲ့ဒီပုံနာကြီးကိုတဏင်ကုမာရဗြမာမင်းကြီးကပြောတဲ့စကားလေးနော်မဟာဂောဝိန္ဒဆိုတာဦးဇင်းတို့ဖះအလောင်းတော်ကြီးဖြစ်ခဲ့တာ အဲ့ဒီဖြစ်ခဲ့တဲ့ဇလန်းကိုလည်းဘယ်သူကလာပြောလဲဆိုတော့ရာဇကြုံမှာမြတ်စွာဘုရားတရင်သုံးနေတဲ့အချိန်ပင်စတိခနတ်သားကသူကလာပြောတာဒီဟာလေးကိုလာလျှောက်တာမြတ်စွာဘုရားတဲ့တာဝရိန်သာမှာတဲ့နတ်သမီးကြီးအစည်းဝေးကြီးဖြစ်ပါတယ်ဖရာတဲ့အဲ့ဒီအစည်းဝေးကြီးဖြစ်တဲ့အချိန်တုန်းကတရားမင်းနဲ့နတ်မင်းကြီးလေးပါးတွေအကုန်လုံးစည်းဝေးထိုင်နေတယ်ဖရာ အဲ့စည်းဝေးထိုင်နေတဲ့အချိန်မှာတရားမင်းကြီးကမြတ်စွာဘုရားရဲ့ကောင်းမြတ်တဲ့ဂုဏ်တွေချီးကျူးတာပေါ့ဗျာတဲ့မြတ်စွာဘုရားဟာတတ္တဝါတွေကိုတခါတည်းကောင်းတဲ့လမ်းမကောင်းတဲ့လမ်းအကုန်ခွဲခြားပြတာနော်နိဗ္ဗာန်လမ်းကို ပြသပေးတာမြတ်စွာဘုရားဆိုတာ ပြောရင်ပြောတဲ့အတိုင်းလုပ်တာနော်တတ္တဝါတွေကိုလည်းကိလေသာတွေစင်ကြယ်အောင်လုပ်ပေးတယ်အရဟံသဘဂဝါဆုံးကိုးပါးသောဂုဏ်တွေနဲ့လည်းပြည့်စုံတော်မူတယ်သွားခါတ္တအစရှိတဲ့ 6ပါးသောဂုဏ်တော်တို့နဲ့ပြည့်စုံတော်မူတဲ့တရားကိုလည်းဘုရားရှင်ကဟောကြားတော်မူတယ်ဆိုပြီးတော့ဘုရားရှင်ရဲ့ဂုဏ်တွေအကြီးချင်းတွေနတ်တွေကိုပြောကြားပါတယ်ဘုရားတဲ့အဲ့ဒီအချိန်မှာဟောမြောက်ရက်ကနေပြီးတော့အဲ့ဒီမှာအလင်းရောင်တစ်ခုပေါ်လာတယ်ဘုရားမြောက်ရက်ကနေအလင်းပေါ်လာတော့အရှင်သကြမင်းမြောက်ရက်ကတော့အလင်းတန်းကြီးပေါ်လာတယ်အေးအဲ့ဒါဗြဟ္မာရဲ့အလင်းဖြစ်နိုင်တယ်ဗြဟ္မာမင်းဟာ တဏင်ကုမာရဗြမာမင်းဆိုကြီးကအနိနာရောက်တော့ပေါ်ပြလာပါတယ်ဗျာတဲ့သူ့ကိုဘယ်နာထိုင်မလို့လဲဘယ်သူမှမပြောဘူးဖေရဒါပေမဲ့ तू ထိုင်နေတဲ့နေရာမှာပဲသူက तू तू ကရုပ်ကြမ်းပြန်ဖန်သင်းပြီးထိုင်ရတာပေါ့ဗျာတဲ့ဘာလို့လဲဆိုတော့ဗြမာရဲ့ရုပ်ကအယနှုတယ်လေအခုနတ်တွေရဲ့ရုပ်ကနှုတော့ဦးဇင်းတော်ကမမြင်ရဘူးဟုတ်တယ်မို့လားဦးဇင်းတော်ပကတိမျက်စိနဲ့ကြည့်မရသလိုနတ်ကလည်း သူ့ရဲ့ပကတိမျက်စိနဲ့ဟိုကဟာမြင်လို့ရမှာမဟုတ်အထက်မြမာကြီးတွေကြတော့မြမာရဲ့ရုပ်ကအယံနှုတော့မြမာကြီးကရုပ်ကြမ်းဖန်သင်းတာအရှင်ဘုရားတဲ့သူဖန်သင်းတဲ့ရုပ်ကြမ်းတာပြောတာ လူတွေကြားထဲမှာယမင်းရုပ်လေးရွှေရုပ်လေးချထားသလိုပဲဘုရားတဲ့မြမာမင်းရဲ့အဲ့ဒီအဆင့်ဟာတိတ်လှတယ်အဲ့ဒါနဲ့မြမာမင်းကြီးကတဏ္ဍကုမာတာမြမာမင်းကြီးကအသင်တရားမင်းဘုရားရဲ့ဂုဏ်တော်တွေပြန်ပြောပါအောင်ဆိုတော့မှ စောတော့ကမြတ်စွာဘုရားရဲ့ဂုံအကြီးအသွေးတွေကိုအဲ့ဒီမှာတရားမင်းကြီးကဗြဟ္မာမင်းတနင်္ကုမာရဗြဟ္မာမင်းကြီးကိုပြန်ပြောပြီးတော့ပြရင်းနဲ့အဲ့ဒီမှာဩလောကမှာဥဒ္ဓဖရာဆိုတာအမတန်မှကိုဘုံတကိုတေဇော အာနုဘောကြီးလိုက်တာဉာဏ်ပညာကလည်းထက်မြက်လိုက်တာဗုဒ္ဓလောက်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်လည်းမရှိဘူးဗုဒ္ဓဟာ တကက်ကိုဉာဏ်ပညာတွေထက်မြက်လိုက်တာလို့ပြောတော့အဲ့ဒီမှာတဏ္ဍင်ကုမာရဗြဟ္မာမင်းကြီးကအဲ့ဒီမဟာဂောဝိန္ဒပုံနာရဲ့အကြောင်းကို အခုဘဝမှာမြတ်စွာဘုရားကပညာရှိတာမဟုတ်ဘူးတဲ့အဲ့ဒီပုံနာဖြစ်တဲ့ဘဝမှာသူ့အဖေမဟာဂောဝိန္ဒပုံနာသူ့အဖေပုံနာကသေသွားတဲ့ခါကျတော့ အဲ့ဒီမှာရှင်မင်းကြီးကဝမ်းနေတာပညာရှိအမတ်ကြီးဆုံးပြီဆိုတော့ငါဘယ်သူ့ကိုတိုင်မရတော့မှလဲတဲ့ဆိုတော့အရှင်မင်းကြီးမပူနဲ့သူသားဇောတိပါလာဆိုတာရှိတယ်ဟာအဲ့ဒါဆိုသွားခေါ်သမ်းပါဆိုသူသားခေါ်တာသူ့အဖေတုံးကမဆုံးဖြတ်တာတွေမှန်သမျှကိုအကုန်ဆုံးဖြတ်နိုင်လို့မဟာဂောဝိန္ဒာဆိုပြီးသူ့အဖေနာမည်ကိုပြန်ခေါ်တာသူ့အဖေလက်ထက်ကလည်းပညာကြီးလို့အခုကသူ့သားလက်ထက်ကဒိဋ္ဌတောင်မှပိုးပညာကြီးတော့ အဲ့ဒီမှာရှင်မယင်တွေကအကုန်လုံးသူ့ကိုအမိတဟက်ပြုအဲ့လိုနဲ့နေတော့နောက်တော့ဒီနေ့ကျတော့သူ့ဖေရှင်မင်းကြီးကဆုံးကနာနီးကျတော့အကြီးဆုံးသားတော်နဲ့တိုင်ပင်ရတယ်တိုင်ပင်တော့ကြံတဲ့မင်းသားတွေကလည်းရှိတော့ကဲငါညီတို့ဘာမှမပူနဲ့ငါကောင်းစားရင်မင်းတို့လည်းကောင်းစားရမှာပဲဖာကမဲတော်ကြီးဆုံးရင်အညီအမျှငါခွက်ဝေပေးမယ်ဆိုပြီးတော့နိုင်ငံတော်ကြီးကိုညီနောင်ရှိတ်ဦးအကုန်လုံးကိုခွက်ဝေပေးလိုက် အလုံးကလည်းအညီမျှခိုက်ရန်လည်းမဖြစ်ဖဲနဲ့ပညာရှိအမတ်ကြီးရဲ့ခွဲဝေပေးခြင်းတွေကိုခံရတော့အကုန်ဝမ်းသာပြီးတော့လတ်တပကားတွေနဲ့ပေးကြစုတွေချကြအဲ့ဒီမှာဘုရားအလောင်းတော်မဟာဂောဝိန္ဒမှာဘာသတင်းထွက်လာလဲဆိုတော့မဟာဂောဝိန္ဒပုံနာကမြမာကြီးနဲ့တောင်ဆွေးနွေးရတယ်မြမာကြီးနဲ့တောင်ဆွေးနွေးရတယ်ဆိုတဲ့ဇကားကြီးအဲ့ဒါကကောလာဟလာတွေပြန့် ပြန်တော့စဉ်းစားရတယ်ဩငါကဗြမာလည်းမသိဘူးဗြမာလည်းမတွေ့ဘူးလူတွေကတော့ငါဗြမာကြီးနဲ့တော့ဆွေးနွေးရတယ်ဆွေးနွေးရတယ်ဆိုပြီးတော့ဖြစ်နေတာအဲ့ဒီတော့ငါဗြမာနဲ့တွေ့တဲ့ဤတော့ငါလုံမှာပဲဆိုပြီးတော့ရှေးကတော့ဘေရင်ကျမ်းနေတဲ့မှာပါတယ်ပုံသားတွေရဲ့ဘေရင်ကျမ်းနေတဲ့မှာဗြမာနဲ့တွေ့ခြင်းတဲ့ပုဂ္ဂိုလ်သည်ကရုဏာကမ္မထံ ကရုဏာဆိုတာက ကိုယ်အောင်နှိမ့်ကြတဲ့ပုံကိုယ်တွေကိုတဏှာသောအဖြစ်ပွားများတာဒုက္ခရောက်နေတဲ့ပုံကိုယ်တွေအကုန်လုံးဒီဆင်းရဲဒုက္ခကလွတ်မြောက်ပါစေ ဆိုတဲ့ရည်ရွယ်ချက်နဲ့ तू ကပွားနော်အဲ့ဒီပွားတဲ့ကရုဏာကမ္မထံကို စကားမပြောဘဲနဲ့တယောက်တီးလေးလလောက်ကြည့်ရင်ဗြမာနဲ့တွေ့ရတယ်လို့ကြားဘူးတယ်အဲ့တော့ သတင်းတွေကလည်းထွက်နေပြီတနိုင်ငံလုံးမဟာဂောဝေနာကြီးကပညာရှိမှာပေါ့ဗြမာကြီးတွေနဲ့တော့တွေ့ရတယ်တဲ့ဆွေးရဆွေးနွေးရတယ်တဲ့သူ့ရဲ့နာမည်ကသိကြီးတယ်သိကြီးတယ်ဖြစ်တော့ငါကလည်းမမြင်ဘူးသေးဘူးဆိုတော့ကဲထမင်းပို့တဲ့လူတယောက်ကနေကြံတဲ့လူငါဒီမလာနဲ့ငါတခါတည်းကျင့်တော်မယ်ဆိုပြီးအဲ့ဒီကရုဏာကမ္မထံကိုကျင့်တာအဲ့ဒီကရုဏာကမ္မထံကိုတခါတည်းလေးလကျင့်လိုက်တော့ အဲ့ဒီအခုရှင်းပြနေတဲ့တဏ္ဍင်ကုမာရဗြမာမင်းကြီးအဲ့ဒီဗြမာမင်းကြီးဟာအထက်ကနေဩမဟာဂောဝိန္ဒဗြမာနဲ့သူစကားပြောခြင်းလို့ကြင့်နေတာလေးလတောင်ရှိပါပြီလားငါသူ့ဒီသွားအောင်မယ်ဆိုပြီးတော့ဆင်းလာတော့ဒါကြောင့်မို့သူကနတ်တွေဗြမာတွေရဲ့သူတို့ဆင်းလာတဲ့အခါမှာခန္ဓာကိုယ်တွေကလူတွေရဲ့ခန္ဓာကိုယ်တွေကြက်သိမ်းမွှင်းခြင်းတွေထတယ် ဖះလောင်မဟာဂောဝိနာ ပုံနာရဲ့ခန္ဓာကိုယ်မှာဖြံဖြံဖြံဖြံနဲ့ကြက်သက်မွင်းညင်းတွေအများကြီးထတယ်လို့ပြောတယ်။နေမီမင်းကြီးတာဝရင်သာတက်သွားတဲ့အချိန်မှာလည်းအဲ့လိုပဲကြားမင်းနဲ့တွေ့တဲ့အခါကျတော့ကြက်သက်မွင်းညင်းတွေထတယ်လို့ပြောတယ်။အော်ဦးဇင်းတို့တရားတော်မတွေဒီနာမှာလက်တွေ့လောက်ကြည့်နော်။ပယိတ်တို့ပဋ္ဌာန်းတို့မဟာသမယတို့တခုခုရွတ်တဲ့အခါမှာသေးသေးချာချာဖိတ်နတ်မြမာတွေကိုနော်။ အာဝတ်ကျက်တန်းကြီးလေးလာကြပါကြွားကြပါတော့မရဘူးနော်မရဘူးဦးသိန်းကလက်တွေမျိုးစုံစမ်းသပ်ထားတာကြောင်ကြောင်ထဲမှာကြည်နေတဲ့ပုံကိုယ်တွေတော့မှအလုံးလာကြပါဆိုရင်သိမလာဘူးဒီပင်ကြီးမှာရှိနေတဲ့ပုံကိုယ်သေချာဖိတ်ပါတယ်ဦးသိန်းဒီနေ့ညဖိတ်ပါတယ်လာပါဆိုရင်ကြက်သိမွန်ညာဖြန်းဖြန်းထားတာနော်သူတို့ကလည်းသူတို့သေချာဖိတ်မှတကကြိုက်တယ်အဲ့ဒါကြောင့်မို့အဲ့လိုဟိုနတ်တွေဘာတွေအိမ်ဆောင်နတ်ဝင်းဆောင်နတ်ခြံဆောင်နတ်မြို့ဆောင်နတ်အဲ့လိုနတ်တွေကိုအဲ့ဒါမျိုးသေးသေးချာချာဖိတ် ဖိတ်တယ်ဆိုရင်လာရင်ဟောဘာသိတာမလဲအဲကျသိမွှင်းညင်းနေထလာအမြပေးဝေတဲ့အချိန်နဲ့သေးသေးချာချာအမြပေးဝေကျသိမွှင်းညင်းနေဖြံဖြံဖြံဖြံဖြံဖြံနဲ့ထလာတာအဲ့ဒါကမကောင်းတာတွေကြောင့်မဟုတ်ဘူးနော်ကောင်းတဲ့အဲ့လိုပုံကိုယ်တွေသူတို့လာတဲ့အခါမှာအဲ့ဒါတွေလည်းဖြစ်တတ်တယ်ဒီမကောင်းတဲ့အဟွာဒီဘာတွေဖြစ်တွေ့တဲ့အခါမှာလည်းခန္ဓာကိုယ်တော့ထတတ်တယ်လေဒါကြတော့ကိုယ်စောကောင်းမှုလုပ်တဲ့အခါကျတော့နတ်တွေလာတာအဲ့ဒီနတ်တွေလာလို့ရှိရင် တခါပဲကိုနေတဲ့အခန်းနေတခါလေအနတ်နေမှုပြီးတော့အနတ်နေသင်းလာတတ်တယ်နော်အနတ်နေသင်းလာတတ်တယ်တခါတလေဆိုလို့ရှိရင်လေသူတို့လာတဲ့ဟာလေးတွေအဲ့ဒါဟိုကိုယ့်ရဲ့တဏ္ဍာနဲ့မှာပုံပန်းတဏ္ဍာမျိုးလေးတွေရိတ်ကလေးလာပေါ်ရင်ပေါ်တာတို့သူတို့ဖြစ်တတ်တယ်နော်အဲ့ဒါကသေသေးချာချာဖိတ်မှန်တက ပြုတ်သေသေးချာချာလှုပ်အဲ့လိုလှုပ်တယ်ဆိုရင်အဲ့ဒီနတ်တွေကသူ့အတူလာတယ်သူ့အတူလာပြီးတော့မေတ္တာခံယူကြတာရှိတယ်အဲဒီပရိပဋ္ဌာန်းတွေကို ရွတ်ဖတ်ပူတော်တဲ့ခါလာပြီးနာယူပြီးတော့ကြီးညိုနေတာရှိတယ်ပြောချင်တာကတော့သူတို့လာတဲ့ကြီးညိုတဲ့ခါမှာဖြက်ဖြက်ဖြက်ဖြက်နဲ့ကြက်တဲ့မွှင်းညင်တွေထထတယ်ကြောက်เสียလည်းမလိုဘူးနော်လန့်เสียလည်းမလိုဘူးကြောက်ဖို့လည်းမလိုဘူးကိုကကောင်းမှုပေးလို့သူတို့ကဒီကောင်းမှုကိုလာယူတာတက်တက်ပဲနော်လာယူတာအဲ့ဒါမျိုးလေးတွေနောက်နောက်ကြရင်လောက်ကြီးအခုဖះလောက်တော်မဟာဂောဝိနာပုံနာက ယမမင်းကြီးလာတဲ့အခါကျတော့တဲ့သူ့ရဲ့ခန္ဓာကိုယ်ကြီးမှာတခါတည်းကိုဖြတ်မြန်ဖြတ်မြန်နဲ့ဖြစ်သွားအဲ့လိုဖြစ်သွားပြီးတော့မှအသင်မဟာကောဝိနာတဲ့ဘာတွေများမေးတရားရှိလဲမေးချင်တာမေးပါဆိုတဲ့အခါကျတော့အဲ့ဒီမှာဩပစ္စုပန်အကြောင်းကတော့ငါကတော့သူများနီလန်းနေပြနေတာပစ္စုပန်လောကရဲ့အကြောင်းတော့ငါသိပြီတမလွန်အကြောင်းငါသိဖို့မေးတာကောင်းတယ် သေလွန်တဲ့အခါမှာမြမာကြီးတွေရဲ့ဘဝကိုရောက်ဖို့ဘလို့တရားတွေဘလို့ကျင့်စဉ်တွေကိုကျင့်ရမှာတော့မြမာတွေရဲ့နေနီးထိုင်နီးမြမာဖြစ်ကြောင်ကျင့်စဉ်ကြီးကိုပေးပါလို့တောင်းလိုက်တာတောင်းလိုက်တဲ့အခါကျတော့မှအဲ့ဒီမှာဥစဉ်တို့တဏင်ကုမာရမြမာကြီးကမေတ္တာကမ္မထံကရုဏာကမ္မထံ မုဒိတာကမ္မထံဥပေက္ခကမ္မထံဆိုပြီးတော့ကမ္မထံ၄မျိုးအဲ့ဒါကိုဗြမစရိယဦးဇင်းတို့နော်ဗြမာကြီးတွေကျင့်တဲ့အကျင့်နော်မြင့်မြတ်သောအကျင့်နော်မြင့်မြတ်သောအကျင့်မြင့်မြတ်သောပုဂ္ဂိုလ်များမှကျင့်နိုင်တဲ့အကျင့်အဲ့ဒီတရား၄ပါးကို ဟောပေးတာနော် အဲ့တော့ဦးဇင်းတို့ကဒီနေ့ဦးဇင်းတို့ကဘာလောကကြီးထဲမှာအဲ့ဒီဗျမဇိုတရား၄ပါးထဲမှာနံပါတ်1ဖြစ်တဲ့မေတ္တာတရားတွေကိုဦးဇင်းကပေါ်ပြီးတော့ဒကာဒကမတွေလှုပ်စေခြင်းတာဘာကြောင့်လဲဆိုတော့ဒီ2000ခုနှစ်ကြီးတစ်ခုလုံးဟာဦးဇင်းတို့တွေသွားကျင်နိုင်လဲသွားမရစားကျင်နိုင်လဲစားမရနဲ့ တယောက်နဲ့တယောက်သူ့မယုံငါမယုံနဲ့စိတ်ထဲမှာဘာတွေအဖြစ်များလာကြလဲဆိုတော့ဒေါသတွေအဖြစ်များလာကြောက်တယ်ဆိုတာဒေါသနော်စိုးရိမ်တယ်ဆိုတာလဲဒေါသနော်ဒါအမှုသားအလတ်စားအကျမ်းသားกว่าတာဝမ်းနေစရာရှိတယ်ဒေါသတွေတောက ဖြစ်စရာရှိတာတွေတွေးနေတာဒေါသတွေနော်ကြောက်နေရတာဒေါသအဲ့ဒီဒေါသတရားက တဖြည်းဖြည်းတဖြည်းဖြည်းနဲ့ကမ္ဘာလောကကြီးမှာအဲ့ဒီဒေါသတွေဒေါသတွေပို့ပို့ပို့ပို့ပြီးတော့လွှမ်းမိုးလာရင်ယောဂန္တရကပ်ပြင်သတ္ထန္တရကပ်ပါလာနိုင်တယ်။တပ်ဖြတ်တဲ့ဘေးကြီးတပ်ဖြတ်တဲ့ဘေးကြီးကဒေါသကြောင့်ဖြစ်တာ။လောကမှာရှိနေတဲ့လူတွေဟာဒေါသတရားတွေအထွတ်ထိပ်ရောက်လာကြပြီ သူ့လည်းမယုံညတော့ဘူးငါလည်းမယုံညတော့ဘူးဆိုရင်အဲ့ဒီတတ်ထန္တရကပ်ဘေးကိုသူကဥတဲ့မှာအခုယောဂန္တရကပ်ဘေးကြတော့သူက မောဟအာကြီးလို့ဖြစ်တာမောဟဆိုတာမသိမှုเนาะမိဘကျေးဇူးဆရာသမားကျေးဇူးရှက်ရမှန်ကြောက်ရမှန်မသိတာเนาะနောက်ဆုံးတော့အကျဉ်းချုပ်ပြောရင်တော့တစ္ဆာလေးပါမသိတာ သစ္စာလေးပါးမသိတဲ့အခါကျတော့လောကကြီးထဲမှာသစ္စာမသိယုံနေမဟုတ်ဘူးအဲ့ဒီအခုပြောတဲ့ရှက်ရမယ့်အရာတွေရှက်ရမှမသိကြောက်ရမယ့်အရာတွေကြောက်ရမှမသိပဲနဲ့အာကုသိုလ်တွေပြောင်းပြကြလောက်ကြတယ်နော်အဲ့လိုတွေတခါတည်းအော်ဒီလိုအာကုသိုလ်မျိုးဆိုတာငါတို့မလုပ်သင့်ပါလားလူရှိသူရှိမသူများမသိသင့်ပါလားဆိုတာကို မဟုတ်ဘူးအာကုသိုလ်တရားတွေကိုပြောင်းတခါတည်းဒါကိုခုံယူပြီးတော့ကိုလုံနေကြတယ် မိဘတွေပေါ်မှာဆရာသမားတွေအပေါ်မှာယိုသိမှုကိုင်းဆိုင်မှုအဲ့ဒါတွေကနည်းလာကြတယ်နည်းလာကြတဲ့အခါကျတော့ကာမရာဂနော်ကိလေသာအာယုံကာမဂုဏ်တွေကလည်းအများကြီးပြင်းထန်လာကြနော်ဝိသမလောဘတဲ့သူတစ်ပါးပစ္စည်းတွေကို မတရားသဖြင့်လိုချင်မှုတွေလည်းများလာတယ်နော်အဲ့ဒီကနေမှ မိစ္ဆာဓမ္မတဲ့မကောင်းတဲ့ အကုသိုလ်တရားတွေအဲ့ဓာတွေပေါ်မှာလဲမှောက်မှောက်မှားမှားနော်သူတစ်ပါးသားမယားကျူးလွန်ရမယ်ဟာတွေကျူးလွန်ရမှမသိမကျူးလွန်ရမှမသိအဲ့ဒီလိုတွေလဲမိစ္ဆာဓမ္မတွေကလည်းအခုပြောသလိုပဲမှောက်မှောက်မှားမှားတွေလှုပ်ရှင်အောင်ရှောက်လောက်ကုန်ကြတယ်လောကကြီးအဲ့တော့ကိလေသာအာယုံကာမဂုဏ်တွေကလည်းဖောက်ပြန်ကြတယ်မတရားသဖြင့်လိုခြင်းပျက်စီးကြတယ်အဲ့ဒီလိုတရားဇိုးတွေမကောင်းတဲ့အကုသိုလ်တရားဇိုးတွေ အဲ့ဓာတွေကလောကကြီးကို လွှမ်းပြီးတော့လာတဲ့အချိန်ဟောဦးဇင်းတို့ဒကာဒကမတွေဟိုတုန်းကလူတွေကိုနတ်တွေကအယံကိုချစ်တယ်လူတွေကိုဘာလို့လဲဆိုလူတွေက ကိုချင်းသီလာကောင်းလို့တရားဘာဝနာတွေအားထုတ်ကြတယ်ကိုချင်းသီလာကောင်းတော့နတ်တွေကဩဒီလူတွေဘေးမသိရမခပါစေနဲ့ဆိုပြီးတော့သူတို့ကအမြဲတမ်းအဆောင်ရှောက်တွေပေးနေတာ ဟောနတ်တွေကအခုကြတော့မဟုတ်တော့ဘူးတဲ့လူတွေက ကိုကျင်တရားလဲပျက်စီးသွားရောအဲ့ဒီနတ်တွေကကဲသူ့တိုက်နဲ့သူ့ကံ never say တော့ဆိုပြီးတော့ပြစ်ထားလိုက်တဲ့အချိန်မှာဘလူးတွေတရဲတွေတပတ်တွေအဲ့ဓာတွေက အကုန်လုံးဝင်ပြီးတော့အဲ့လောကကြီးထဲမှာအကုန်နှိပ်ဆက်တာသူတို့နှိပ်ဆက်တဲ့အချိန်မှာအဲ့ဒီယောဂန္တရကတ်ဆိုးကြီးတွေဝင်တာပဲနော်ယောဂန္တရကတ်ဆိုးကြီးတွေဝင်တာ အဲ့ဒါကြောင့်မို့အခုဒီဖြစ်လာတာလဲဒီယောဂန္တရာကတ်ဆိုးကလဲမောဟအာကြီးတဲ့ခေတ်မှုဆက်ရမှမသိကြောက်ရမှမသိကုသိုလ်မှမသိအကုသိုလ်မှမသိရှောက်လောက်ကြတဲ့ခေတ်ကြီးမောဟတွေအာကြီးလို့အခုယောဂန္တရကတ်ကြီးဝင်လာတာအဲ့ဒီကတ်ကြီးရဲ့နောက်မှာဖန်တီးနေတဲ့ဟာတွေကဘလူတရဲ့တပတ်တွေမြောင်များစွာပါတယ်နော်မြောင်များစွာပါတဲ့အခါကျတော့ဦးဇင်းတို့ လက်ဒီဆရာတော်ဘုရားကြီးမုံရွာမှာအဲမော်လမြိုင်ဘက်မှာသွားရင်းနဲ့ရေးခဲ့တဲ့ကြမ်းတစ်ခုကသီရိလင်္ကာနိုင်ငံတန်ခဘောဓိမင်းလက်ထက်အဲ့ဒီတုန်းကမျက်စိယောဂဖြစ်ခဲ့ဘူးတယ်မျက်စိမှာယောဂဖြစ်ပြီးတော့တယောက်နဲ့တယောက်မျက်စိချင်းကြည့်ပြီးတော့ကူကူကူကူပြီးတော့လူတွေအတုံးယုံသေကြဘူးတယ်အဲ့ဒီလို သေတော့ရှင်မြင်ကတန်ဃာတော်တွေကိုအရှင်ဖျားတို့ဘယ်เจ้าကြောင့်တရားဖြစ်တာတို့ဖျား တခါကြီးဒီယောဂံသရကပ်မှာနောက်ကလှုပ်နေဘလူးတွေလှုပ်နေတာအဲ့တော့အဲ့ဒါကိုတခါကြီးကာကွယ်နိုင်မှရမယ်ဆိုဩအဲ့ဒါဆိုရပြီဖေနန်းတော်ပြန်သွားပြီးတော့ဦးဇင်းတို့ဘာလှုပ်လဲဆိုတော့နန်းတော်မှာဒိဋ္ဌံလှုပ်တယ်အဲ့ဒီဘလူးမင်းငါနဲ့လာမတွေ့သမျှလုံးဝမှငါအဲ့ရတွေကမထဘူးဆိုပြီးနေတာအဲ့လိုနေလိုက်တဲ့အချိန်မှာအဲ့ဘလူးမင်းမနေနိုင်တော့လာတွေ့ရ လာတွေ့တော့အရှင်မင်းကြီးတဲ့တတိုင်းပြည်လုံးကိုစားခွင့်ပေးပါတော့လို့တောင်းတာမပေးနိုင်ဘူးတဲ့ဒါဆိုရင်တော့အရှင်မင်းကြီးတမျိုးသားတော့ပေးမှရသူတို့ကအများကြီးလာတာစားပြီးတော့ပြန်မှာတမျိုးသားလည်းမပေးနိုင်အဲ့ဒါဆိုတရွာပေးတရွာလည်းမပေးဘူးတအိမ်ပေးတအိမ်လည်းမပေးဘူးနောက်ဆုံးအကျွန်ုပ်ကျင်နာအောင်တယောက်တော့ပေးပါရှင်မင်းကြီးငါ့ကိုစားပြီးမှမင်းပြန်ပါအရှင်မင်းကြီးတဲ့အရှင်မင်းကြီးရဲ့ဘုံတကိုးနဲ့ဘလို့လို့ မစားနိုင်ဘူးလေမစားနိုင်လည်းမပေးနိုင်ဘူးငါ့ကိုပဲစားခွေပေးမယ်ကြံတဲ့လူငါတယောက်မှ မပေးဘူးဆိုတော့အရှင်မင်းကြီးအဲ့ဒါဆိုရင်လေတဲ့အကျွန်ုပ်တို့အားလုံးကိုကျေနပ်သွားအောင်လို့မြို့ပြင်မှာဖက်တို့တည့်ရွက်တို့ရဲ့အပေါ်မှာအမဲသားတို့သားစိန်ငါးစိန်တွေဆန်စိန်တွေကိုတင်ပြီးတော့မြို့တွေရွာတွေရဲ့အပြင်ဘက်မှာထုတ်ပြီးကျွေးပါအဲ့ဒါတွေစားပြီးတော့ သူတို့နေရဌာနကို ပြန်ညပါမယ်လို့ပြောလို့တန်ခဘောဓိမင်းလက်ထက်မှာအဲ့ဒီလိုကျွေးပြီးတော့ကတ်ယောဂါကြီးငြိမ့်အေးဘူးတယ်အခုလည်းပဲမော်လမြိုင်မှာနတ်တယောက်ကဝင်ပူးပြီးတော့အဲ့လိုအဲ့လိုမင်းတို့လာတဲ့ကောင်တွေကဘလူတွေတပတ်တွေအရန်ဆိုးတယ်မင်းတို့လူတွေသေးကုန်လိုက်မယ်အဲ့ဒါမျိုးသူတို့ကျေနပ်အောင်တခုခုကျွေးလို့နတ်ကဝင်ပူးပြောတာကိုယုံတဲ့လူကတဝက်မယုံတဲ့လူတဝက် ပြဿနာတွေဖြစ်လို့လေဒီဆရာတော်ကြီးအဲ့ဒီကျမ်းစာအုပ်ကိုရေးခဲ့တာအဲ့လိုအဲ့လိုတွေလဲငြိမ်းအေးဘူးတဲ့အကြောင်းเนาะရောက်မို့ယောဂန္တရကတ်လာရင်သူ့ရဲ့နောက်ကဘလူဘေးတရဲတပတ်ဘေးဆိုတဲ့ဒီဘေးတွေပါလာတယ်ပါလာတဲ့အခါကျတော့ဦးဇင်းတို့တွေက အခုမေတ္တာတရားတွေကိုနာနာပို့ပြီးတော့လှုပ်ရင်တော့မေတ္တာစွမ်းအားအားကြီးတယ်ဆိုရင်သူတို့တိတ်ပြီးတော့ကတ်လို့မရဘူးเนาะ ကတ်လို့မရဘူးဒါကြောင့်မို့အဲ့မေတ္တာ စွမ်းအားတွေကလည်းအင်မတန်မှကိုလိုပါတယ်မေတ္တာမရှိတာနဲ့အမျှအခုပြောသလိုဒီယောဂကတ်ဘေးကနေမှတယောက်နဲ့တယောက်သူ့မယုံငါမယုံအောင်သူ့ကြည့်ဒေါသဖြစ်ကိုကြည့်ဒေါသဖြစ်အိမ်လာတာကစအရင်တော့ဆိုဩတခါတည်းနှွေးနှွေးထွဲတယ်တခါတည်းဖက်လက်တကင်းနဲ့လာပါအခုဆိုရင်ကိုကလည်းသူ့မထီရဘူးသူကလည်းကို့မထီရဘူးအိမ်လာမကိုကြောက်တာနော်အခုကျတော့ဖြစ်နေတာကိုအိမ်ဧည့်သည်လာမဆိုရင်တော့ဘာလို့လာမမသိဘူး ဟိုတကာတို့ကဟိုတကာလေးတယောက်ကပြောတယ်အဲ့ဒါသူတို့အယက်ခေနဲ့တငယ်ချင်းအိမ်လာတာအိမ်အပေါ်ဖွင့်မပေးလို့တဲ့အာမရဘူးဒီအချိန်ကတော့တက်ကုန်မတက်နဲ့လို့ပြောတယ်တဲ့နော်ကြောက်ကြတာကြောက်ကြတာအဲ့ဒါကြောက်နေတဲ့အဒေါသအဲ့ဒီဒေါသကြီးကလွှမ်းမောပြီးတော့ဦးဇင်းတို့ဒကာဒကမတွေသူကြည်လဲဒေါသကိုကြည်လဲဒေါသတလောကလုံးမှာအဲ့ဒီဒေါသလွှမ်းသွားရင်အဲ့ဒီတတ်တဲ့ဘေးဘက်ကိုဥတည်သွားမှာဒါကြောင့်မို့ကတ်ယောဂါဆိုတာတစ်ခုလာရင်နောက်ဟာတွေကလာတတ်တယ် နော်လာတတ်တယ်ကတ်ယောဂါဆိုတာအကြောင်းမို့ဒုဗိခန္တရကတ်ငတ်မို့ခေါင်းပါတဲ့ဘေးသူကယောဂန္တရကယောဂါဖြစ်တယ်ယောဂါဖြစ်ပြီးတော့ဘာလာတတ်လဲဆိုတော့ငတ်တယ်ငတ်မို့ခေါင်းပါဘေးဟာနေပြီးတော့လာပြီးဟိုဘက်ကျတော့တတ်တယ်ဆိုတဲ့တတ်ထန္တရကတ်ဆိုတဲ့ကတ်ကြီးသုံးပါးဘေးကဆက်နေတာအဲ့ဒါကြောင့်မို့ဦးဇင်းတို့တွေက အခုဒီလိုနှစ်မှာဒါလက်ဒီဆရာတော်ဘုရားကြီးတို့လွန်ခဲ့တဲ့နှစ်တရာဝန်းကျင်လောက်ကဟို မြန်မာပြည်မှာဝမ်ယောဂါပလိယောဂါကာလာဝမ်ယောဂါတို့ကတရေတွေကလှုပ်တယ်ပလိယောဂါကြတော့ဘလူးတွေကလှုပ်တဲ့အကြောင်းကိုယောဂန္တရဒီပဏီကျမ်းမှာလယ်ရီဆရာတော်ဘုရားကြီးအကုန်ရေးသွားတာနော်အဲ့ဒါတွေရေးသွားတော့ဦးဇင်းတော်ကအခုဩဒီလိုကတ်ဆိုးပေးသူကာလမှာဗျမဇောတရား၄ပါးဗျမာကြီးတွေအကျင့်ဖြစ်တဲ့ဒီတရားထဲမှာမေတ္တာကမ္မထာနေတိုင်းပွားပေးကြသွားရင်သွားရင်လာရင် နေရင်ထိုင်ရင်လည်းအလုံးသောလူနာမြမတ attva တွေကြမ်းမာလို့ချမ်းသာကြပါစေလို့ဒါဥစဉ်ဟိုတလောကမေတ္တာပို့ကိုကိုကိုကနေပြီးတော့ပို့ကိုရဲ့အမေအဖေမိသားစု ကို ချစ်ခင်တဲ့ဆရာသမားအဲ့ဓာတွေကနေစပြီးတော့ကိုအိမ်ကိုရက်ကိုရွာကိုမြို့ကိုနိုင်ငံတကဘာလုံးစัจ java လာအနှံ့အဲ့လိုများတာဖြန့်လဲပို့အတော်ချုံပို့ပြီဆိုရင်တော့ အလုံးသောလူနာမြမတ္တဝါတွေကြမ်းမလို့ချမ်းသာကြပါစေလို့အဲ့ဒီလိုများတာအတော်ချုံပြီးတော့သွားလဲမေတ္တာ စားလဲမေတ္တာအဲ့ဒီလိုများတာမေတ္တာ ကမ္မထာနဲ့အမြဲတမ်းနေစမ်းပါအဲ့ဒီမေတ္တာပို့နေတဲ့ပုဂ္ဂိုလ်ရဲ့စွမ်းအားကို စာထဲမှာဗာပြလဲဆိုတန်လျက်နဲ့ပြတန်လျက်ဓာကအသွားဟိုဘက်ဒီဘက်အသွားရှိတယ် အဲ့ဒီတန်လျက်သားကိုတဲ့တစုံတယောက်သောပုဂ္ဂိုလ်အဲ့ဒါကြီးကိုသွားချိုးရင်ချက်သားတို့တဲ့ဘာဖြစ်မှာလဲတန်လျက်ကဘာမှဖြစ်ဘူးတဲ့သွားချိုးတဲ့ပုဂ္ဂိုလ်ကဒုက္ခရောက်တာအခုလည်းပဲမေတ္တာ ကမ္မထံကိုမေတ္တာတကယ်ပို့နေတဲ့အချိန်မှာဆိုရင်ရေဘေးမိဘေးအကုန်လုံးလွတ်တယ်အဲ့တော့သူဝနာတာမက မေတ္တာတွေပွားတယ်လည်းပြောတယ်မြားစူးတယ်လည်းပြောတယ်ဘလို့လောက်ပြီးတော့ဒီစကားနှစ်ခုကဆန့်ကျင်နေတယ်ပေါ့နော်မေတ္တာကမ္မထမ်းနေပွားနေတဲ့ပုဂ္ဂိုလ်ဟာမြားမစူးလို့လည်းပြောတယ်အဲ့ဒီဟာရဲ့အဖြေကျတော့ဘလို့လဲဆိုတော့မေတ္တာပို့နေခြင်းကိုပြောတာမေတ္တာကမ္မထမ်းကိုပို့နေခြင်းမှာတော့အစိတ်တို့မြားတို့လေးတို့ဘလို့မှဝင်လို့ဖောက်လို့မရဘူးတဲ့သူခန္ဓာကိုယ် ဒါပေမဲ့သူဝဏတာမကလည်းတမင်းနေနဲ့သွားနေတဲ့အချိန်အဲ့ဒီအချိန် तू ကလည်းမေတ္တာပို့ခြင်းမှာပို့ဖြစ်မှာပေါ့တဲ့ပီလိယက္ခမင်းကတော်ထဲမှာမြားနဲ့ဝင်ပြက်လိုက်တာကိုမြားနဲ့ပြက်လိုက်တော့နော်ဟိုကဘုံဆိုပြက်လဲသွားတော့အဲ့ဒါကိုပြန်ပြီးတော့မေခွန်းလေးပြန်မေးထတာဟိုမေတ္တာကမ္မထံပွားတယ်သူဝဏတာမရဲ့မေတ္တာကြောင့်သာသမီတွေဟာသူ့ကိုအရန်ချစ်ခင်ကြတယ်ဝေသန္တရာမင်းကြီးရဲ့မေတ္တာကြောင့်73မိုင်အတွင်းမှာရှိနေတဲ့တလိษံတော်မှာတကောင်နဲ့တကောင်မကိုက်တော့ဘူး 73မိုင်အတွင်းကရှိတဲ့ဟာတော့မှာနော်အဲ့ဒါကြောင့်မို့အဲ့လိုတွေဖြစ်လာတဲ့အခါကျတော့ဦးဇင်းတို့ကဒီမေတ္တာကမ္မထမ်းကြီးဟာအမတမအကျိုးများတယ်ကိုယ့်အတွက်လည်းချမ်းသာတယ်နော်ဟောဦးဇင်းတို့ဒကာဒကမတွေကိုယ့်ပတ်ဝန်းကျင်လည်းချမ်းသာတယ်ဦးဇင်းကအိန္ဒိယတုန်းကဒေါက်တာဝက်ပြီးတဲ့နှစ်ကဗုဒ္ဓဂယာမှာသွားပြီးတော့ဝါရင်းသုံးလဝါဆိုပြီးတော့ ငါနောင်ဘယ်သာသနာပြုဘယ်ရောက်မယ်မသိဘူးလို့ဘုရားကရာမြေမြတ်မှာလာပြီးတော့ဝါဆိုဖို့ဆိုတာငါဖြစ်မှာမဟုတ်ဘူးဆိုရင်အဲ့တော့ကအိမ်လေးတခါအိမ်ကလေးတခါငှားပြီးတော့အဲ့မှာနေပြီးတော့ဦးစင်းကဘုရားကရာမှာအဋိဌံဝင်နေတာအဲမနက်ခင်းဒီနေနေသွန်းစားချိန်ကျတော့အဲ့နာဆိုင်လေးတွေမှာပဲသွားပြီးတော့ပူတီတို့ကြပါတီတို့ဝယ်ပြီးတော့အဲ့ဒါလေးသွားဖုံးပေးပြီးတော့ပြီးရင်တနေကုန်ပြန်ထိုင်ည9:00နာရီလောက်မှအကြောင်းကိုပြန် မနေ့ဆိုရင်အစောကြီးတဲ့အဲ့ဒီမှာတနေကုန်နေအဲ့လိုနဲ့သွားပြီးတော့အာထုတ်နေတော့အဖြူတယောက်သူကလည်းအဲ့လိုပဲအဋိဌံဝင်တော့သူကလည်းသမင်းစားကျင်ထွက်ထွက်လာတော့သူနဲ့စကားဆက်မိရင်နဲ့အဲ့ဆိုင်ထဲမှာမင်းဘယ်ကျင့်စဉ်ကျင့်နေတာလဲလို့ဦးဇင်ကမေးတော့မေတ္တာကမ္မထံကျင့်နေတာတဲ့ဟာ ကောင်းလိုက်တာလို့ဘယ်ကနေရတဲ့ဏီတော်လို့မေးတဲ့အခါကျတော့ဒတိုင်းလာမကြီးရဲ့ဏီတဲ့အဲ့ကြတော့မှဩလို့ဒတိုင်းလာမကြီးကအခု လူတိုင်းလူတိုင်းကသူ့ကိုချစ်ခင်ကြတယ်သူမျက်နှာမြင်ရတာနဲ့ကိုပြုံးပြီးတော့နေတော့ဟိုတွေးသမျှလူတွေအကုန်လုံးကလည်းအံ့ဩကြတယ်လေနောက်တော့သူ့အเจ้าနေလေ့လာကြည့်တဲ့အခါကျသူတို့ကငငယ်လေးကလေးတတ်တတ်လွတ်စားရတာလေတတ်တတ်လွတ်စားပြီးတော့အဲ့ဒါဒီကမ္မထန်နေမေတ္တာတို့ဗုဒ္ဓနုတ္တိကမ္မထန်တွေကိုအယံထုံတာကိုသူတို့ကနေရောညရောအဲ့ဒါကြောင့်မို့ဒီမဟာယာနတွေကအခု ဦးစင်းဆိုအရန်သဘောကြတာဒီဦးစင်းတို့ရဲ့မြို့အနောက်ဘက်မှာရှိတယ်ဘန်ဒီကိုမြို့ဆိုတာအဲ့ဒရိုင်းလာမတို့အဖွဲ့တီထားတဲ့ဖရာကြီးကတိဘက်ပြည်ကဖရာမျိုးကြီးညံတော်အမြင့်ကီလိုမီတာ90ရှိတယ်ကဘာမှာအကြီးဆုံးကြောက်စိမ့်လုံးဖရာကြီးအဲ့ထဲမှာထားတယ်ကြောက်စိမ့်ဖရာကြီးကဘာမှာအကြီးဆုံးကြောက်စိမ့်ဖရာကြီးဘယ်နဲ့တန်းလောက်ပြရလဲမသိဘူးအဲ့ဒီအပေါ်ကဇေဒီကြီးဆို10တန်းတော့ကုန်တယ် အဲ့ဒါနော်သူတို့တိဘက်လူမျိုးကလှူတာမရှိဘူးနော်ကဘာရက်ရက်ကနေမှလှူတာအဲ့ဒါဦးစင်းရောက်ပြီးသွားသွားပြီးတော့ကြိတ်ဩဒါသူတို့ဘာလုပ်လဲအဲ့ဒီမေတ္တာကမ္မထာနေဗုဒ္ဓနုဒတိကမ္မထာနေအဲ့ဒါတွေလုပ်တယ်နောက်သူတို့ကဒီရွတ်တာဖတ်တာတွေပေါ့နော်အမြဲတမ်းလုပ်တယ်တခါဓာတ်တော်မွေတော်တွေသူတို့ရှိတယ်အဲ့ဒါဗန္ဓေကြီးလာကြည့်ပါဆိုလို့ဦးစင်းကအဲသွားကြည့်တဲ့အခါကျတော့ ဟိုအခမ်းမှားပြီးတော့ဖွင့်လိုက်တာအဲ့ဒီထဲမှာတိဘက်ဘုန်းကြီးတွေအပအစိတ်30လောက်ဟိုပိဋကတ်တော်လိုဟာမျိုးတွေထိုင်ပြီးရွတ်နေကြတာအဲ့ဒီကြတော့မှကြည့်လိုက်တော့ဩသူတို့ကဘာမှာဒီဩစတြေးလျဒရိုက်လုံးဦးစင်းတိတလောက်သူတို့เจ้าကြီးတွေအကြီးကျယ်ကြီးတွေကြီးပဲတောတွေတောင်တွေထဲမှာကြည့်လိုက်တဲ့အခါကျတော့ဝိပဿနာတော့သူတို့မေးတော့သူတို့လက်သိမသိဘူးဒါပေမဲ့အားကြစရာကောင်းတာကတမထမှာဂုံတော်တို့မေတ္တာတို့ရွတ်ဖတ်မှုတို့အပြင်းထန်လုပ်တယ် အပြင်းထန်လုပ်တယ်အဲ့ဒါနဲ့ဆက်စားပြီးတော့ဦးဇင်းကတိပိဋကရေတကြိုဆရာတော်ကြီးနဲ့တခါစကားလေးလျှောက်ကူးတယ်တိပိဋကရေတကြိုဆရာတော်ကြီးကဒီမှာမဲဘုံမှာဗီယက်နမ်နေဒီနှစ်တိုင်းသူကကြွတော့နှစ်တိုင်းပဲအဲ့ဒါဒီ10နှစ်လောက်ကဦးဇင်းကဘာသာပြန်လုပ်ပေးတာဆရာတော်ကြီးဒီမှာ9ရက်နေ9ရက်10ရက်နေ10ရက်ဦးဇင်းဆရာတော်ကြီးနဲ့နှစ်ပါးသတင်းသုံးပြီးတော့အဲ့ဒါဗီယက်နမ်နေဒီလိုက်တရားဟောဦးဇင်းကဘာသာပြန်အဲ့လိုနဲ့နေရင်းနဲ့လွန်ခဲ့တဲ့နှစ်နှစ်လောက်ကကြတော့ ဆရာတော်ကပတ်မြို့ရောက်တဲ့အချိန်မှာဦးစင်းကိုအိမ်မက်လာပေးတာတခါတည်းတိဘက်ကျောင်းကြီးတွေစုလစ်မွန်းချွန်နေနဲ့အဲ့ဒါလာပြောတယ်အဲ့ဒါတိပိတကရေစီယိုဆရာတော်ကြီးအရင်တော့ကတရင်သုံးခဲ့တဲ့နေရာတဲ့တောင်ကုန်းလေးပေါ်မှာစုလစ်မွန်းချွန်နေအဲ့နဲ့ဆရာတော်ကြီးကမဲဘုံရောက်လာတော့အဲ့နဲ့ဦးစင်းသွားပြီးတွေ့တဲ့အခါကျတော့ဆရာတော်လို့ဆရာတော်ဟောပတ်မြို့ရောက်ချိန်လောက်မှာတပြည့်တော်အိမ်မထူးခြားတယ်ဖေရလို့အိမ်မပေးတာဘာတော့ဦးဇဏိတာအဲ့လိုပဲဖေရလို့အရှင်ဖေရ သတင်းသုံးခဲ့တဲ့နေရာဆိုပြီးပြတယ်ဆုလင်မွန်းချုံနဲ့တိဘက်ကကြောင်းကြီးတွေဖေအရှင်ဖေတိဘက်ဘုံကြီးဖြစ်ခဲ့ပုံပေါက်တယ်ဆိုတော့ဟုတ်ပြီဥဇဏိတာတဲ့တပည့်တော်ကငယ်ငယ်လေးကလေးအဲ့ဒီအိမ်မက်ပေးတာတဲ့ဆုလင်မွန်းချုံကြီးတွေနဲ့အဲ့ဒါကြီးတွေကျွဲသူကအိမ်မက်မက်မက်မက်နေတော့တပည့်တော်တွေးတဲ့နေရာတိုင်းလိုက်ကြည့်တာတပည့်တော်အိမ်မက်နဲ့တခါမှမတူဘူးတဲ့နောင်ကြမှာအဲ့ဒီဘက်တွေအဲ့ဖះတွေကြောင်းတွေတွေ့ရတော့မှဟာငါငယ်ငယ်အိမ်မက်ဒါပါလားဆိုတာ သိတယ်အခုရှင်ဘုရားပြောတာနဲ့ဆိုတော့ဆက်ဆက်နေလောက်တယ်တဲ့ဒါကြောင့်အရှင်ဘုရားပိဋကသုံးပုံနှုတ်ငုံတော်ဖြစ်တာနေမှာဘုရားလို့သူတို့တိဘတ်တွေတပည့်တော်သိသလောက်ကသူတို့အဲ့ကျမ်းတွေကိုနေရောညရောရွတ်တာလို့သူတို့အထုံနေပေါ့နော်အဲ့တော့ကျမ်းသာတွေကိုသူတို့ရွတ်ကြတယ်ဖတ်ကြတယ်ဂုံတော်တွေပွားတယ်မေတ္တာတွေပို့တယ်ဆိုတော့သူတို့လုပ်တဲ့သာသနာပြုကြီးတွေကတကက်ကိုအထဝရီကြီးတွေဟိုဦးစင်းကလည်းအရန်အားကြတာဟိုလုပ်ငန်းတစ်ခုလုပ်ရင်ဦးစင်းကလည်းသေးသေးမလုပ်ချင်တော့ဘူးလေ အဲ့ရောက်တိုင်းအဲ့ဒီဖရာကြီးသွားသွားပြီးကြိတ်တာအမြဲတမ်းအဲ့ဒီလိုပေါ့နော်ပြောချင်တာကတော့သူတို့ရဲ့ဒီဂုံတော်တွေမေတ္တာတွေရဲ့စွမ်းအားတွေပြောတာဦးဇင်းတို့ရဲ့လူသားတွေကလည်းပဲကိုလှုပ်ရင်ကိုရမှာပဲလေကိုအိမ်မှာနေရတဲ့နေ့စဉ်နေ့တိုင်းပရိတ်ရွတ်ချင်းပဋ္ဌာန်းရွတ်ချင်းမေတ္တာပို့ခြင်းဂုံတော်တွေပွားခြင်းများများလှုပ်နေရင်ကံတွေကမြင့်မြင့်မြင့်မြင့်မြင့်မြင့်လာပြီးတော့သူ့အနေနဲ့သူဖြစ်ချင်တဲ့ဆန္ဒတွေကအကုန်ဖြစ်လာမှာပဲเนาะရောက်မို့အခုသူတို့ ဘက်မှာဥစဉ်ကြည့်တဲ့အခါကျတော့တို့ဒီဝိပဿနာဘိုင်းနေဆိုတို့ဟိုတိတ်မတွေ့ရဘူးပေါ့နော်တို့ဘက်မှာအခုအဲ့ဒါမျိုးဒါပေမဲ့ဒီလိုဟိုဂုံတော်ပွားမှုရွတ်မှုဖတ်မှုအဲ့ဒီအပိုင်းတွေကျတော့တော်တော်ကိုအားကြလောက်အောင်ကိုတို့လှုပ်တယ်ရောက်မို့တို့ရဲ့နေရာတွေအဲဥစဉ်ဒီဩစတြေးလျတန်ကအဖွဲ့မှာအရင်ကဝင်ထားတဲ့ခါကျတော့နှစ်စစ်နှစ်တိုင်းတို့เจ้าနေမှာတို့ကဒီ steel wear တွေလောက်ရတဲ့ခါကျတော့เจ้าနေเจ้าနေရောက်နေအားကြလိုက်တာတောကြီးတွေဆိုဧကယာနဲ့ချီပြီးတော့အဲ့ဒီထဲမှာအကြီးကျယ်ကြီးတွေသွားလှုပ်ထားတာ သူတို့လှုပ်ထားတာဒီအဲ့ဒါဘာကြောင့်လဲဆိုတော့အဲ့ဒီမေတ္တာကမ္မထန်တို့နော်ဘုရားနုဒတိကမ္မထန်တို့ဆိုတော့အဲ့ဒီကမ္မထန်နေနဲ့လှုပ်တာပါနော်ဒါကြောင့်မို့ဦးဇင်းတို့ဒကာဒကမတွေကလည်းအော်ငါတို့လူလောကမှာငါသာသနာပြုခြင်းနဲ့ငါလူနိုင်တဲ့ပုံကိုကြီးဖြစ်အောင်တန်းနိုင်တဲ့ပုံကိုကြီးဖြစ်အောင်ငါလုပ်မယ်ဆိုရင်ဘုံကံကြီးမှရတာဘုံကံကြီးဖို့ကလည်းဘာလို့ရမလဲဆိုအဲ့ဒီဂုံတော်တွေမေတ္တာတွေမပြည့်မကြီးကိုလုပ်နေရနော်မပြည့်မကြီးကိုလုပ်နေရမှာနေတိုင်းမဖြစ်မနေလောက်ဟိုဒီကြောင့်မို့ ဦးဇင်းတို့တခါတလေကျတော့ဒီအဓိဋ္ဌံလေးတွေလုံနီးလေးတွေကလည်းတခါတလေကျတော့ဟိုမပြက်အောင်သူကအထိန်ကိုရတယ်လို့မပြက်အောင်အရင်တော့ငါလို့ဦးဇင်းကရန်ကုန်ရောက်တော့တင်မော်ကြီးတစ်ခုပေါ်မှာသူတို့ကပရိတ်ရုပ်ပြက်ပရိတ်ရုပ်ပြက်တော့ဦးဇင်းကလည်းအဲ့တင်မော်ကြီးပေါ်သွားပရိတ်ရုပ်ကြီးဖျားကန်းလေးထဲမှာသူတို့မိသားစုနဲ့ထိုင်းနေတာထိုင်းနေတော့အဲ့မှာတင်မောပေါ်မှာသူတို့ရုပ်ရှင်မင်းသမီးမင်းသားတွေကလာပြီးတော့ရုပ်ရှင်ရိုက်တော့အဲ့ဒီထဲမှာမင်းသမီးတယောက်ကဖျားကန်းရှိရင်သွားခြင်းလို့ဆိုတက်လာ အဲ့နဲ့တက်လာတော့ဟိုကသူတို့ကလည်းဝင်လာတယ်ဒီကဘုန်းကြီးငုတ်တော်လေးထိုင်းတာတွေ့တော့အော်ဆရာတော်လားဖရာတဲ့ဆိုပြီးတော့အဲ့ဒါနဲ့ထိုင်ကြတော့တော့အဲ့ဒါမင်းသမီးပါဖရာဆိုတော့မင်းသမီးဆိုတော့ဘယ်မင်းသမီးမှလည်းမသိဘူးလေကြားဘူးတာထက်ထက်မဟုတ်ပဲကြားဘူးတာဆိုထက်ထက်မဟုတ်လားလို့တတ်မေးတာလွဲရောဗျာဟိုကတစ်နှစ်ထုံးဖြစ်နေတာမျက်နာတွေလည်းပူလိုက်တာဥစဉ်တကယ်ကိုမသိလို့ပါလို့အဲ့ဒါဆိုပြီးတော့ပြောရင်းနဲ့မမဗျာရပါတယ်ဗျာတဲ့ဒီတော့ကိစ္စမရှိပါဘူးတဲ့ဆိုပြီးတော့စကားပြောရင်းနဲ့အဲ့ဒါ တရားတွေဘာတွေရောလှုပ်ဖြစ်လားလို့ဦးဇင်းကမေးတော့မှန်ပါဗျာတဲ့တပည့်တော်တဲ့တနေ့ကိုနှစ်နာရီခွဲတပည့်တော်နေတိုင်းလှုပ်မယ်ဆိုပြီးတော့တလဒိဋ္ဌံယူလိုက်တယ်ဗျာတဲ့အဲ့ဒီတလကနေပြီးတော့ဆက်ပြီးလှုပ်တာ တပည့်တော်အခု9နှစ်ထဲရောက်ပါပြီဗျာဆိုသာဓုသာဓုသာဓုပါလို့လုံနိုင်ခဲ့တဲ့အလုံးတော့တနေ့နှစ်နာရီခွဲလောက်နှစ်နာရီခွဲလောက်ကိုဒါလောက်အလုံးရှုပ်နေတယ်နော်ကိလေသာတော်တယ် တာမမဟုတ်ဘူးတကယ်ကိလေသာတော်တွေကနေပြီးတော့ဒီလောက်တနေ့နှစ်နာရီခွဲလောက်ကိုမပြတ်အောင်လုပ်တယ်ဆိုတာဥဒင်သာထုတောင်ခေါ်ပြီးလိုက်ပါတယ်ခုတော့မတိလာဖြစ်သွားပြီပေါ့လေနော်အဲ့တော့အလေးအကျင့်လေးပြောတာပါသူတို့အော်ကောင်းလိုက်တာလို့အဲ့လိုအလေးအကျင့်လေးလောက်ထားတာလို့တကယ်တမ်းဆိုရင်ဒါဥစဉ်တို့ကို၌တောင်မအဲ့လောက်မလုပ်ဖြစ်ဘူးထိုင်နေတဲ့အချိန်တွေဖိထိုင်းနေတာပဲဟိုတရက်ကိုဘလောက်ဆိုတာမရှိဘူးပေါ့နော်ဥစဉ်တို့ဆိုဟိုမလောက်ဖြစ်ဘူးဆိုရင်တော့ လှုပ်ဖြစ်တဲ့အရာလေးတစ်ခုကိုသေးသေးချာချာလေးလှုပ်ထိုင်ပို့ကောင်းတယ်ဘုံတော်ပွားမယ်ဆိုရင်လည်းတစ်နေ့ဘလောက်မေတ္တာပွားမယ်ဆိုတစ်နေ့ဘလောက်အဲ့ဒါမျိုးတွေကတော့ဦးဇင်းကတော့လှုပ်ထားတယ်တစ်နေ့တစ်နေ့အဲ့ဒါမျိုးသွားရင်လာရင်လမ်းလျှောက်ရင်းနဲ့ဒီ၃လနာရီကတော့နေ့တိုင်းလုံးဝမှမပြောင်းအဲ့ဒီဦးဇင်းရဲ့ဝတ်တွေကအဲ့ဒါကတော့အခုတရားဟောပြီးဟောပြီးရတဲ့အဲ့ဒါလုပ်နေတာပဲဦးဇင်းအဲ့ဒါမျိုးတွေကတော့ဦးဇင်းရှိပါတယ်အဲ့လိုတွေလေကောင်းတဲ့အလေအကျင့်လေးတွေပေါ့နော်ဟိုမဟာသမယတုံဆိုလို့ရှင်အရင်တော့က9ရက်လောက်9ရက်လောက်ပူဇော်တယ် အဲတရားစခန်းတွေဘာတွေဆိုနားတယ်ဥစဉ်လုပ်တယ်ဟောပြီးခဲ့တဲ့တက်ကကြတော့အော်ဒီနှစ်ကဆိုးပေးဆိုးကြီးကိုလွန်မြောက်အောင်တော့ငါလုံမှာပဲဆိုပြီးတော့နှစ်ဆန်းတရက်နေ့ကနေပြီးတော့မဟာသမယခုနှစ်တုပ်လုံးကိုအဲ့ဒါပူဇော်တာအခုဒီနှစ်ဟောပြည့်သွားပြီတနှစ်တိတိလုံးဝမတရက်မှမပြတ်ဘူးအဲ့ဒါလည်းနေတိုင်းလုပ်တယ်မေတ္တာပို့ဂုဏ်တော်ပွားတွေလည်းတနှစ်တနှစ်ဥစဉ်လည်းအဲ့လိုပေါ့ကိုယ်အဋ္ဌံလေးနဲ့လှုပ်ဆိုဥစဉ်ဖြစ်စေနာအဲ့လိုလည်းအဋ္ဌံလေးနဲ့လှုပ်ပါမေတ္တာပို့တာလေးတွေ ဂုံတော်ပွားတာလေးတွေလှုပ်ရင်းလှုပ်ရင်းလှုပ်ရင်းနဲ့နော်လူတွေဟာထူးခြားလာတယ်လူမှုရေးတွေဘာသာရေးတွေစီးပွားရေးတွေထူးခြားလာတယ်ဦးစင်းရဲ့ညီမတယောက်အဲ့ဒါအဲ့ဂုံတော်တွေဦးစင်းပွားခိုင်းတာအဲ့ဒါပွားခိုင်းတော့သူကသူဂုံတော်တွေပွားအဲ့ဒါသူကကျွလာမြို့မှာစားတော့ဆိုင်ဖွင့်တာအခုကိုဘက်ကာလာမှာဟောဦးစင်းညီမအငယ်ဆုံးတို့မုံရွာမှာစားတော့ဆိုင်ကြီးတွေတို့ရောက်ခမိုင်နဲ့မိသားစုအကြီးကျယ်တွေဖွင့်ပြီးတော့ ဘာမှဟိုကပိတ်ဒီဟာဆိုဟိုဖြစ်ဒီဖြစ်နဲ့အဲ့ဒီဖရာတရားလောက်တဲ့ဥစဉ်အဲ့ဒီသူ့ထက်ကအဲ့တတိယညီမညီမ၄ယောက်ရှိတာယောက်ျားလေးကဥစဉ်တစ်ယောက်ပါတယ်ဥစဉ်အကြီးဆုံးဥစဉ်အောက်ကညီမ၄ယောက်အဲ့ဒါတတိယမြောက်ညီမကဥစဉ်ပြောပြောတဲ့အတိုင်းအဲ့ဂုံတော်တွေအဲ့ဒါပွားတယ်ရွတ်တယ်တနေ့တနေ့နှစ်နာရီသုံးနာရီပရေပထန်ရွတ်တာဒီကိုဗစ်ကာလမသူ့ဆိုင်တစ်ခါတရက်မှမပိတ်ရဘူးတဲ့လူမလာရလဲတပြည့်တော်ဆိုင်ကအော်ဒါတွေကြီးပဲပို့နေရတာတဲ့ကဲနော် ဟိုအတူတူချင်းတောင်မှဖျားတရားလှုပ်တဲ့လူနဲ့မလှုပ်တဲ့လူမှာကံတွေကွာသွားတာပြောတာပါကံတွေကကွာသွားတာအဲ့ဒါကြောင့်မို့ဦးဇင်းတို့တွေကမေတ္တာတွေပို့ပါသွားရင်လည်းပို့ပြီးလာရင်လည်းပို့ပြီးအခုပြောတဲ့ဂုံတော်တွေကိုလည်းအားတဲ့အခါဂုံတော်လည်းပွားမေတ္တာလည်းပို့နော်ဂုံတော်တွေပွားတဲ့အခါကျတော့ကံတွေပို့ပို့မြင့်တယ်ဘုံကံတွေပို့ပို့ကြီးလာတယ်နော်ကံတွေမြင့်လာတာပေါ့ဂုံတော်တွေပွားတော့မေတ္တာတွေပွားတဲ့အခါကျတော့ပို့ပို့ငြိမ်းချမ်းလာတယ်လောကကြီးကတိတ်ပြီးရှုပ်ထွေးပြီးတော့ အယံများလာပြီပြဿနာတွေများလာပြီဆိုရင်တော့မေတ္တာရနိုင်နိုင်ဖို့မေတ္တာရနိုင်နိုင်ဖို့သူကသူနောက်ဆုံးနိုင်သွားလိမ့်မယ်သူကသူနိုင်သွားလိမ့်မယ်ဦးစင်းရဲ့ဘဝမှာတော့ဦးစင်းပြဿနာပေါင်း16000ရှုပ်ထွေးလာပြီဆိုရင်တော့အဲ့ဒီမှာဦးစင်းဖယားကန်းကနေပြီးအဲ့ဂုံတော်မေတ္တာပဲနာနာဖိလောက်တာပဲအဲ့လိုနဲ့ပဲအဲ့ဒါအခက်ခဲတွေဖြစ်တဲ့ဟာတွေအကုန်လုံးပြေလည်တာပဲအကုန်လုံးပြေလည်တာပဲဟိုဘင်္ဂလားဒေ့ရှ်မှာရောက်သွားတော့ကဗီဇာလည်းတရက်ကြံတော့တာပတ်စပို့ကလည်းပြန်မပေးဘလို့လောက်ရမှမသိဘူး over stay နဲ့နေရင်လည်းသူများနိုင်ငံမှာဒုက္ခတွေဖြစ်အာကြံရလည်းမရဖန်ရလည်းမရစိတ်တွေကလည်းအဲ့ဒါဗီဇာတင်လိုက်တာမရတော့အိန္ဒိယတဲ့အမိပြန်ဝင်ဖို့ကလည်းအခက်ဒုက္ခဖြစ်ပြီးတော့ပြေးစရာမြေမရှိဖြစ်နေလက်ထက်မှာလည်း passport ကမရှိသူများရေမြေမှာကဲဆိုရင်တောကဖြစ်နေဘာလို့မှလဲငါမေတ္တာပို့မယ်ဂုံတော်ပွားမယ်ဆိုပြီးတော့တခါတည်းမေတ္တာပို့ဂုံတော်ပွားတော့ဆွန်လဲစားပြီးရောအဲ့ဒါအဲ့ဒီကဘရူဝါလူမျိုး အဲဒီဘင်္ဂလားဒေ့ရှ်နိုင်ငံသားအာဗမာဘုန်းကြီးရောက်နေရဆိုတော့တရားဆွေးနွေးကြပါတယ်ဆိုတော့အဲ့ဒါဆွေးနွေးခွင့်ရမလားရပါတယ်လို့ဆွန်းစားပြီးတော့သူလာပြီးတော့မိကုန်းနေမေးတော့၃နာရီလောက်ဖြေပေးတာအဲ့ဒါနဲ့သူသဘောတွေကြားသွားပြီးတော့အဲ့ဒါဖန်နေကြီးတဲ့ဒီနိုင်ငံမှာအခက်အခဲရှိရင်ပြောပါတဲ့သူက district ရဲ့အရာရှိဟောင်းပါတဲ့ဆိုတော့ငါမှအဲ့ passport အိန္ဒိယတန်ယုံကငါမပေးဘူး passport လည်းပြန်မပေးဘူးငါ့ကို visa လည်းမပေးတော့ ငါအခုဘယ်သွားမှလည်းမသိဘူးဘင်္ဂလားဒေ့ရှ်ဗီဇာငါ့ကိုတလပေးတာအခုဒီတရက်နှစ်ရက်ဆိုကုန်တော့မှာအဲ့ဒါ तू passport ပြန်ပေးရင်ငါအိန္ဒိယနေပြန်ဝင်ပြီးငါဖန်ကအခြားနိုင်ငံငါပြန်ထွက်သွားလို့ရတယ်မပေးရင်ငါဘယ်မှသွားရမှာမရှိတော့ဆိုအာရတယ် तू လိုက်ခဲ့မယ်ဆိုပြီးတော့အဲ့ဒီအကြက်တဲဖြစ်နေတာနော်ဂုံတော်မြစ်တာဘလောက်စွန့်လဲဆိုအဲ့တကာကတခါတည်းလိုက်ပြီးတော့အဲ့ဒါတန်မတ်ကိုယ်တိုင်ဖုံးဆက်တယ်ဟိုကလည်းမကင်ဘူးချလည်းမပေးဘူးမဟုတ်ဘူးမင်းကိုယ်တိုင်တွေ့မှရမယ်ဆိုပြီးတော့အဲ့ဒါသူ့ရဲ့ ပါဝါနဲ့သုံးပြီးတော့လုပ်တာနောက်ဆုံးတန်မကဥဒင်းပါစဖို့ဒီတိုင်းပြန်ချပေးလိုက်တယ်အဲ့ဒါကနေမှဘင်္ဂလားဒေ့ရှ်နိုင်ငံတွေကအဲ့ဒီနောက်ဆုံးတရက်မှာအမိပြန်ထွက်ပြီးတော့အဲ့ကျန်တဲ့နိုင်ငံဘက်ကိုပြန်ကူးရတာအဲ့လိုအခက်ခဲတွေအကြက်တဲတွေလောကဓာတ်တွေတိတ်တွေ့ကြုံလာပြီဆိုရင်ဖျားကုံတရားကုံနေတာမြတ်မြတာလို့ကဲမဲ့လူကသူ့အတူပေါ်လာတာဦးစင်းတော်မှာအယံအံ့ဩသွားတာဒီနေ့ဒါ तू လားမကယ်ရင်ဦးစင်းတော်တော်ဒုက္ခရောက်ပြီဘုန်းကြီးဘဝနဲ့ဟိုမှာ overstay နဲ့သူများနိုင်ငံမှာမွတ်စလင်နိုင်ငံလေးနောက်ပြီးတော့ အဲ့လိုကြားတွေထဲမှာဒုက္ခတွေဖြစ်မဲ့ဟာတွေအဲ့ဒါလွတ်သွားတာပဲအကုန်လုံးလေအဲ့ဒါကြောင့်မို့ဦးဇင်းတို့တရားတော်မတွေမေတ္တာတွေလည်းနာနာပွားပေးပါဂုဏ်တော်တွေလည်းနာနာပွားပေးပါเนาะအဲ့တော့ဂုဏ်တော်တွေမေတ္တာတွေနာနာပွားနေရင်ကံတွေမြင့်လာလိမ့်မယ်เนาะဘုံကံတွေကြီးလာလိမ့်မယ်သာသနာတော်ကြီးထောက်ပံ့နိုင်လိမ့်မယ်စီးပွားဥစ္စာတွေအကုန်လုံးเนาะတိုးတက်အောင်လုပ်နိုင်တဲ့ပုံကိုယ်တွေဖြစ်မယ်မိဘဆရာသမားပေးနိုင်ကမ်းနိုင်ထောက်ပံ့နိုင်လှူဒါန်းနိုင်တဲ့ပုံကိုယ်ဖြစ်မယ်အဲ့ဒီကြတော့ကိုယ်ကံမြင့်ရင် တစ်တပင်ကောင်းရင်ငှက်တစ်တောင်းနားလို့ရသလိုပါပဲเนาะကိုယ်ကံနေမြင့်ရင်ကိုယ့်ရဲ့ပဝန်းကျင်ကြီးတစ်ခုလုံးချမ်းသာအောင်လုပ်ပေးနိုင်ပါတယ်ဒါကြောင့်ဘုရားကုံတော်ပွားပါအဲ့ဒီမေတ္တာကိုလည်းပွားပါမေတ္တာကတော့အခုဦးဇင်းတို့အင်မတန်မှကိုမေတ္တာလည်းအကျိုးများလုံးလို့ပါเนาะအခုလိုကတ်ဆိုပေးတို့အချိန်မှဆိုရင်ဖြစ်နိုင်သမျှတွေ့သမျှလူတွေမျက်နှာမြင်တာနဲ့ကိုမေတ္တာပို့ဖြစ်အောင်အလုံးကြမ်းမလို့ချမ်းသာကြပါစေအလုံးကြမ်းမလို့ချမ်းသာကြပါစေလို့မေတ္တာတွေအကြိမ်ကြိမ်ဖြန့်ပြီးတော့အဲ့လိုပေးနိုင်တဲ့ ဘဝမျိုးရောက်အောင်မေတ္တာကမ္မထံကိုပွားပါမေတ္တာပွားနေရင်နော်တယောက်နဲ့တယောက်ပြိုင်ဆိုင်မှုတွေမလုပ်ချင်တော့နော်သူ့ရဲ့မျက်နှာမြင်လိုက်တာနဲ့ဩကျမ်းပါပါစေချမ်းသာပါစေငါလည်းကျမ်းပါချမ်းသာခြင်းလို့သူလည်းကျမ်းပါချမ်းသာပါစေလို့လူတွေ့တာနဲ့အဲ့ဒီမေတ္တာကမ္မထံကိုပွားနိုင်အောင်ပွားသမ်းပါနော်ပြီးရင်ကရုဏာတဏှာတာ ကိုအောက်ကိုနှိမ့်တဲ့လူဆိုရင်တခါတလေကိုကအထက်စီးနဲ့ငေါက်ချင်းနဲ့ငန်းညင်နဲ့ကိုကဆရာကြီးဖြစ်ပြီဆိုရင်နော်ကိုအောက်ကိုဖိချင်းနဲ့နှိမ့်ချင်းနဲ့ဆိုအဲ့ဒါလူတိုင်းရဲ့သဘာဝနော်သဘာဝတရားရှိတယ်အာမြင်လိုက်တာနဲ့ဒီကောင်ငါဘလို့ပြောလိုက်ရလို့ဒီကောင်ငါဘလို့လှုပ်လိုက်ရလို့ဆိုတာနော်အဲ့ဒါကိုမမွေးပဲနဲ့ဩသူဒီလိုဆင်းရဲမှလွတ်ပါစေကိုယ့်အောက်ကိုလှုပ်နေဩသူဒီလိုငါ အောက်မှာ လုံနေရတယ်ဒီလိုအလိုမျိုးကသူအော်လွတ်မြောက်ပါစေဆင်းရဲနေတဲ့ဒုက္ခရောက်နေဆိုအော်သူဒီဆင်းရဲမှာလွတ်မြောက်ပါစေဒုက္ခမုတ်ဆန္တု ရောက်နေတဲ့ဒုက္ခကနေမှကျမ်းမာရေးမကောင်းမှုဆိုလေဒီမကောင်းနေတဲ့ကျမ်းမာရေးကနေလွတ်ပါစေနော်ဆင်းရဲတွေဖြစ်နေလဲဒီဆင်းရဲကြီးမှာ तू လွတ်ပါစေတောကတွေဖြစ်ရင်လဲဒီတောကကြီးမှာ तू လွတ်ပါစေလို့ तू ကအဲ့ဒီလိုဆင်းရဲတွေတောကတွေဒေါသတွေရောက်နေတာတွေ ဒါကြောင့်မို့ကရုဏာပွားမယ်ဆိုရင်လည်းအားလုံးပေါ်ပွားလို့ရတာပဲတဲ့ဘာလို့လဲဆိုတော့တချို့တယ်လျာဩစည်းစိမ်တဲ့ဥစ္စာတွေကိုယ့်ထက်တောင်မြင့်မြင့်နေသေးတာသူဘလို့ပွားမလဲဆိုအဲ့ဒီပုံကလည်းအိုရအောင်မှနာရအောင်မှသေရအောင်မှဒီအိုဒုက္ခနာဒုက္ခသေဒုက္ခဆိုတာဒီဒုက္ခမှသူလည်းလွတ်ပါစေဆိုရင်ဒါကြောင့်မို့တလောကလုံးပုံကအကုန်လုံးပွားလို့ရတယ်နော်အဲကြောင့်မို့ကရုဏာဆိုတာဒီတတ္တဝါတွေရဲ့အပေါ်မှာကိုနဲ့ထပ်တူထပ်မြတ်ကိုလည်းဒီဆင်းရဲကြီးကို မလိုချင်တယ်လို့သူတို့လည်းမရပါစေနဲ့ဒီဆင်းရဲဒုက္ခကြီးမှာ तू လွတ်ပါစေဆိုတော့အဲ့ဒီစေတနာလေးထားတာအဲ့ဒါလည်းဦးဇင်းတော်အခုဒီမြေစင်းဆရာတော်ဖရာကြီးမြေစင်းဆရာတော်ဖရာကြီးဒီကဦးဇင်းရတဲ့နီးလေးပေါ့နော်အဲ့ဒီဆရာတော်ဖရာကြီးဒီကိုကျမကြီးမကောင်းတဲ့လူတွေလာပြီးတော့ဆရာတော်ဖရာဆေးရုံကပြန်လွှတ်လိုက်ပြီဖရာဆရာတော်ဖရာကဲပါအောင်ဖရာဆိုရင်ဆရာတော်ကြီးက အေးအေးအေးအေးဆိုပြီးတော့အသူကြည်ပြီးတော့ဒုက္ခပတ္တာသနေဒုက္ခဟောဒါတော့ပါဠိလိုပေါ့နော်ဆင်းရဲဒုက္ခမှ လွတ်မြောက်ပါစေတောကပတ္တာသနေတောကဆိုရင်တောကမှာကင်းဝေးပါစေနော်ဒုက္ခပတ္တာသနေဒုက္ခဘယပတ္တာသနေဘယဘေးဘယမှာဝေးကွာပါစေနော်တောကပတ္တာသနေတောက စိုးရိမ်တော့ကမှန်သမျှမှာလဲကင်းဝဲပါစေဆိုပြီးတော့အဲ့ဒီဂါထာလေးနဲ့ဆရာတော်ကြီးကဒုက္ခပတ္တာသနေဒုက္ခဘယပတ္တာသနေဘယတောကပတ္တာသနေတောကဟွန်တုတဘေပိပါဏိနော အလုံးစုံသောတတ္တဝါတွေဒီဆေယဒုက္ခမှာအလုံးလွတ်မြောက်ပါစေဆိုပြီးတော့အဲ့ဒီဂါထာလေးကိုဆရာတော်ကြီးကကိုကောက် သိယောဂပြင်းထန်ရင်29ခေါက်အဲ့ထက်ပြင်းထန်ရင်45ခေါက်အဲ့ဒါကိုတစ်နေ့3ချိန်လောက်ဆရာတော်ဘုရားကြီးကအဲ့ဒီဂါထာလေးနဲ့ရွတ်ပြီးတော့သူ့ရဲ့မျက်နှာကိုအာယုံပြုတ်ပြုတ်ပြုတ်ပြုတ်ပြီးတော့ဆရာတော်ကြီးကအဲ့လိုရွတ်ပြီးတော့အဲ့ဒီပွားနီကရုဏာပွားနီပေါ့နော်အဲ့လိုလေးပွားတာပေါ့ဒီဒုက္ခမှာအမြန်ဆုံးလွတ်ပါစေဆိုပြီးတော့အဲ့လိုလေးပွားရင်ပွားရင်နဲ့ဆရာတော်ကြီးရဲ့အာယုံထဲမှာလုံးဝကောင်းမဲ့ပုံကိုယ်တွေဆိုရင်လည်း တခါတည်းလမ်းထလျှောက်နေတဲ့ပုံတွေပေါ်လာတယ်အဲအဲ့ဒါဆိုသွားသွားမပူနဲ့တော့မသေးတော့ဘူးသွားကောင်းပြီဩတချို့တလေကျတော့တရွတ်တိုက်ကြီးတွေဩကောင်းတော့ကောင်းမယ်ကွတဝက်လောက်ပဲတချို့တလေကျတော့အာယုံပြုတ်ကြည့်နေရင်းနဲ့ကိုလှုပ်ကိုမလှုပ်တော့ဘူးအဲ့ကြတော့လေကဲမရတော့ဘူးကွယ်ဆိုပြီးတော့အဲ့ဒီလိုဖြစ်တယ်နော်အဲ့ဒါကြောင့်မို့ကိုယ့်ရှိမှာဒုက္ခရောက်နေတဲ့ဒုက္ခိတတ္တဝါနော်ကျမ်းမာရေမကောင်းတာလဲ ဒုက္ခိတဖြစ်နေတာပဲနော်မစားရမတော့ရမနေရခြေကျိုးလက်ပြအကုန်လုံးနောက်ဆုံးနဲ့သူတို့မှာအိုခြင်းဒုက္ခနာခြင်းဒုက္ခသေခြင်းဒုက္ခကြီးရှိပါလားအဲ့ဒီဒုက္ခမှာလည်းသူတို့ကင်းဝေးပါစေလွတ်မြောက်ပါစေဆိုတဲ့စေတနာလေးတဲ့နော်အဲ့ဒါလေးနဲ့ထားပြီးတော့တတ္တဝါတွေပေါ်မှာကရုဏာပွားပေးပါအဲ့ဒါလည်းမေတ္တာပွားသလိုပဲနော်ကရုဏာပွားတဲ့အခါအယက်ဆယ်မြန်အကုန်ပွားလို့ရတယ်အရှေ့ရမှာရှိနေကြတဲ့ ဆင်းရဲဒုက္ခရောက်နေတဲ့တတ္တဝါတွေအလုံးဆင်းရဲဒုက္ခဆိုတာဟိုဒီကြံတဲ့တာမန်ဒုက္ခမို့အိုဒုက္ခနာဒုက္ခသေဒုက္ခပါအကုန်ပါတယ်အဲ့တော့အချက်ရမှာရှိတဲ့ဆင်းရဲဒုက္ခရောက်နေတဲ့တတ္တဝါအလုံးဆင်းရဲဒုက္ခအပေါင်းမှလွတ်မြောက်ကြပါစေအရှိအနောက်တောင်မြောက်အထက်အောက်အဲ့ဒီလိုတွေလဲပို့ရတယ်တဲ့နော်ကိုကိုကိုလည်း အဲဒီအခုပြောသလိုပဲမေတ္တာပို့သလိုငါလည်းဒီဆင်းရဲဒုက္ခပေါ်မှာလွတ်မြောက်ပါစေငါရဲ့အမေတွေအော်ဆင်းရဲဒုက္ခပေါ်မှာလွတ်မြောက်ပါစေအဖေလွတ်မြောက်ပါစေမိသားစုတွေဒီဆင်းရဲဒုက္ခတွေအကုန်လုံးနော်ရိုးရိုးဒုက္ခမရှိရင်အိုဒုက္ခနာဒုက္ခသေဒုက္ခနော်ဒုက္ခမျိုးစုံတို့ဒီမှာလည်းအကုန်ရှိတယ်အဲ့တော့အဲ့ဒီဒုက္ခတွေမှန်သမျှမှလွတ်မြောက်ပါစေဆိုတဲ့ကရုဏာစိတ်ကိုထားပြီးတော့များများပွားရတယ် ဒါကြောင့်မို့မြတ်စွာဘုရားကကြတော့မဟာကရုဏာရှင်လို့ပြောတာတတ္တဝါတွေပေါ်မှာအမတန်မှကျင်နာတနာတတ်တဲ့စိတ်ရှိတာတဲ့မဟာကရုဏာရှင်နော်အမတန်မှကိုကျင်နာတတ်တယ်တနာတတ်တယ်သားတော်ရာဟုလာနဲ့ရှင်တေဝဒနဲ့ဖရာရဲ့ချစ်ခင်စိတ်ဟာအတူတူပဲပြောမရဆိုမရလို့တာဥပ္ပခါရှုထားတာနော်ပြောမရဆိုမရလို့တာဥပ္ပခါရှုထား တကယ်တနာတဲ့နေရာမှာမြတ်စွာဘုရားကစိတ်ကသားတော်ရာဟုလာနဲ့တဒန်းနဲ့ပဲရှိပါတယ်တဲ့ဒါကြောင့်မို့ကရုဏာကမ္မထမ်းဆိုတာကိုအောက်နိုင်တဲ့ပုံကိုယ်တွေအားလုံးနော်အလုံးသောလူနာမြမတ attva အကုန်လုံးကလည်းနောက်ဆုံးချုပ်ရင်အကုန်ဒုက္ခိတ attva အိုဒုက္ခနာဒုက္ခသေဒုက္ခဆိုတဲ့ဒုက္ခတွေနဲ့နေရတဲ့ attva တွေကြီးပါပဲတဲ့ဒါကြောင့်မို့အလုံးသော attva တွေဟာဩဒီဒုက္ခတွေမှလွတ်မြောက်ကြပါစေလို့ အဲ့ဒီလိုများ ပွားနေစမ်းမှာသူတစ်ပါးပေါ်အနိုင်ကျင့်ခြင်းနဲ့ညှင်းဆဲခြင်းနဲ့စိတ်တွေပျောက်သွားလိမ့်မယ်ကရုဏာမပွားရင် နိုင်လိုမင်းထက်လှုပ်ရှင်လာတယ်ညှင်းဆဲခြင်းလာတယ်အဲ့ဒီလိုကရုဏာတရားကိုထားပြီးတော့အော်ငါများသူ့နေရာနေရရင် ဟော ကိုချင်းစာစိတ်နော် သူ့နေရာများငါနေရရင်ငါဒီလိုအပြောခံနိုင်မှာမလားငါဒီလိုအဆိုခံနိုင်မှာမလား ငါ့ကိုအမျက်မပြတ်ဒီလိုကြီးငေါငန်ပြောဆိုလုံနေတာကြီးကိုငါဆိုခံနိုင်မှမလားဟောအဲ့ဒါကိုချင်းစာတာကိုချင်းစာပြီးတော့ကိုအောင်နှိမ့်ကြတဲ့ပုံကိုယ်တွေကိုနင်ဘက်ငါစမပြောတော့ဘူးတော်ပြီပြေလေရပြေလေချောင်းလေးပဲငါပြောတော့မယ်။အိုးနိုင်တဲ့စီးနေကြီးကိုကအထက်ကရောက်တဲ့ဘဝမို့ဟာနင်ကဘာလဲညာလဲ။အိုးငါရဲ့ခြေထောက်အောက်ကလောက်တော့ဘလို့တန်ဖိုးမရှိဘူး။ ဟောအစကြစ်သဖြင့်ဟောပြောကြဆိုကြတဲ့လူတွေကသွားပြီနောက်ဘဝကျတော့ကိုပြန်ခံရပြန်ပြီနော်နောက်ဘဝကျတော့အကိုလည်းနှိမ့်သွားပြန်ပြီသူများအကိုနှိမ့်ကိုပြန်ပြီအဲ့ဒါကြောင့်မို့တန်တရာကြီးထဲမှာကျင်လည်ရတဲ့အခါကျတော့ငှက်ခါပြန်တယ်လို့ဘဝဟာနှိမ့်ကြီးတလှဲ့မြင့်ကြီးတလှဲ့ကြီးတဲ့ဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေအဲ့ဒီလိုဘဝမျိုးမရောက်အောင်ကိုအောင်နှိမ့်တဲ့ပုံကိုယ်တွေကိုကရုဏာပွားပေးပါတနာသောအဖြစ်ကိုနဲ့ ကိုချင်းစားပြီးတော့နှိမ်နာတွေလည်းမလုပ်ပါနဲ့ချိုတာလည်းမလုပ်ပါနဲ့ပညာကိုလောက်မတက်ရင်အော်သူ့မှာပညာမတက်လို့ဘလောက်အားငယ်ရှာမှမသိဘူးစီးပွားဥစ္စာကိုလောက်မရှိရင်သူ့မှာဘလောက်အားငယ်ရှာမှမသိဘူးအဲ့ဒီလိုတို့ရဲ့ဆင်းရဲဒုက္ခတွေကိုဒါငါဖယ်ရှားပြီးပေးနိုင်တဲ့ပုံကိုဖြစ်အောင်ငါလုပ်မယ်တို့ငါအထင်သေးအမြင်သေးပညာမတက်ဘူးဟဲ့စီစိမ်မရှိဘူးဟဲ့အစင်တမ်းမရှိဘူးဟဲ့ဘလို့ဟဲ့ညာလို့ဟဲ့ဆိုတဲ့စကားမျိုးငါမပြောခြင်းဘူးမပြောပြစ်အောင်ကို ကိုကိုကိုစိတ်ကိုထိန်နော်မပြောပြစ်အောင် မလှုပ်ဖြစ်အောင်အဲ့လိုစိတ်ကိုထိန်ရလိမ့်မယ်အဲ့ဒီလို မပြောပြစ်အောင်မလှုပ်ဖြစ်အောင်စိတ်ကိုထိန်သိမ့်မှအဲအဲ့ဒီကြတော့တနာတဲ့စိတ်ကအားကောင်းတဲ့ပုံကိုယ်တွေဟောတည်တဲ့အခါအထက်နှဘုံတက်မှာပေါ့မြမဘုံသွားမှာပေါ့ဘာလို့လဲဆိုသူတော်ဘာတွေပေါ်မှာတနာတတ်တယ်ကျင်နာတတ်တယ်အဲ့ဒါကရုဏာကမ္မထံ စောတော်ကမေတ္တာကမ္မထံကလည်းဗြဟ္မာကြီးတွေကအမြဲတမ်းအဲ့ဒါနဲ့ပွားနေတာကရုဏာကမ္မထံကလည်းဗြဟ္မာကြီးတွေနေတဲ့နေနီးနော်ဗြဟ္မာတွေနေတာကမေတ္တာနဲ့နေတယ်ကရုဏာနဲ့နေတယ်နောက်တစ်ခုကမုဒိတာကိုထက်သားတဲ့ပုံကိုယ်တွေနဲ့တွေ့ရင်ဝမ်းမြောက်မှုအဲ့ဒါကြတော့တော်တော်လေးထားတတ်ဖို့ခက်တယ်နော်ကိုအောင်နိုင်တဲ့လူတုံးကကြတော့သွားပြီးတော့တနာပြီးတော့ချိမြောက်ပေးသေးတယ်ကိုထက်ကသာသွားပြီဆိုရင် စိတ်ထဲမှာဒီလိုငါထက်သာသွားပြီငါဒီလိုဒီလိုပြက်စီးအောင်ဘယ်လိုလုပ်ရမလဲတချို့တည်းလို့အဲ့လောက်တိတောင်စိတ်ရိုင်းနေမွေးတယ်နော်မုဒိတာမပွားနိုင်တာဟာသူအောင်မြင်သွားပြီဆိုလို့ရှိရင်တခါတည်းဩသူ့ရမကောင်းချောင်းတွေကိုမှုချိုးမြစ်ချိုးတခါတည်းအဲ့လိုတွေသွားပြောတယ်ဟာဒီလိုကဘလို့ဘဝဟဲ့ဆိုပြီးတော့ဩသူများရစရာမရှိအောင် तू ကပြောလိုက်တာတကယ်တမ်းကတော့အဲ့ဒါဘာလဲဆိုသူ့ရဲ့စိတ်ထဲမှာမုဒိတာမပွားနိုင်လို့အပြစ်တွေကိုစီလိုအပေါက်ရှာပြီးကို तू က ဟိုပြောဆိုတဲ့ဘဝကိုရောက်တာအဲ့ဒါကြောင့်မို့မုရိတာပွားတတ်အောင်လုပ်ရမယ်မုရိတာမပွားတတ်ရင်အဲ့ဒီပုဂ္ဂိုလ်ဟာမပြောမှွေဘူးတဲ့နော်သူ့စိတ်ထဲမှာမပြောမှွေဘူးသူများဒီကိုထက်သာရာကြီးကိုကြည်ကြည်ကြည်ကြည်ပြီးစိတ်ဆင်းရဲနေတာအဲ့ဒီစိတ်ကို ပေါ်လာလို့ရှိရင်ချက်ချင်းဖယ်ပြရမယ်အော်သူဟာကံကောင်းလို့ဒီလိုဘဝသူရောက်တာပါလားသူဟာအင်မတန်မှကံကောင်းပါလားကံကောင်းတဲ့ဘဝမို့ စီသိအဖြစ်လဲရတယ်ဥစ္စာအဖြစ်လဲရတယ်ဂုံတရင်ကြောတော်ခြင်းလဲရတယ်ဩဒီလိုကံကောင်းဖို့ဆိုတာမလွယ်ပါလားသူ့ရဲ့အတိတ်ကနေကောင်းလိုက်တာအဲ့ဒီလိုများတာကိုရှိမြင်နေတဲ့အောင်မြင်တဲ့လူတွေကြော်ကြနေတဲ့လူတွေစိတ်တွေဥစ္စာနဲ့ပြည့်နေတဲ့လူတွေဂုံသတင်းတွေပြည့်နေတဲ့လူတွေကို တွေ့တိုင်းတွေ့တိုင်းတာမုဒိတာလေးပွားပေးသမှာအဲ့ဒီမုဒိတာ ပွားနေရင်စိတ်ကချမ်းသာတယ် သူတစ်ပါးတွေပေါ်မှာတိုက်တာတွေခိုက်တာတွေသူတစ်ပါးဒုက္ခရောက်မလှုပ်ချင်တော့ဘူးเนาะအဲ့ဒီမကောင်းတဲ့စိတ်တွေအကုန်လုံးပျောက်သွားတယ်အဲ့ဒါမှတကယ်သူတော်ကောင်းတွေရဲ့စိတ်ဓာတ်အဲ့ဒီစိတ်ဓာတ်ကိုထားတတ်ဖို့ကဥစဉ်တို့လက်ကျယူရမယ်ပြိုးထောင်ပေးရမယ်เนาะအော်သူတစ်ပါးနေနဲ့တွေ့ကိုထက်သားအေးဝမ်းသာလိုက်တာအောင်မြင်တာကြားရတာဝမ်းသာလိုက်တာပြုံးပြီးနေနိုင်အောင်เนาะကြည်နိုးပြီးနေနိုင်အောင်ကိုယ်စိတ်ကိုကြည်လင်အောင်ထားနိုင်အောင်အဲ့ဒါမျိုးလေးဖြစ်ပြီးတော့ နေတဲ့ဘဝမျိုးကိုနေရမယ်အဲ့ဒါမုဒိတာနော်ကိုထက်သာတဲ့ပုံကိုယ်တွေတွေ့တိုင်းတွေ့တိုင်းမှာဝမ်းသာပေးပါဝမ်းမြောက်ပေးပါသူရဲ့အတိတ်ကံကောင်းလိုက်တာဒီဘဝရဲ့ကြိုးစားမှုအတိတ်ကံတွေရဲ့ကောင်းမှုတွေကြောင့်အော်နာမဂုံတရနဲ့လည်းကြည်တယ်စီးတယ်ဥစ္စာတွေလည်းပြည့်စုံတယ်သူတို့လိုတားရဖြစ်နေတဲ့ဘဝကြီးကကံကောင်းလိုက်တာဟော ဝမ်းမြောက်ပြီးကုသိုလ်လေးရပါဒေါသဖြစ်နေအကုသိုလ်ပဲဝင်တယ်နော် အဲ့ဒါကြောင့်မို့မုရိဒာကဝမ်းမြောက်တာကရုဏာကတနာတာနော်အဲ့ဒီကနေမှနောက်ဆုံးတဲ့ဥပေက္ခဥပေက္ခသဘောကြတော့ဒုက္ခဒုက္ခဘက်ကိုမယိုင်အောင်လို့စိတ်ကို အလဲလက်ထားတာဥပေက္ခသဘောကတတဝါတွေဒီတဗေတတ္တာကာမတက္ကထပ်ပါတော့တတဝါတယောက်ကဟိုမှာကားအက်ဆီဒင့်ဖြစ်နေပြီဟာဖြစ်မှဖြစ်ရလေချင်း ဘသူတိုက်တာတော့ကဘသူကြောင့်လဲညာလူကြောင့်လဲဆိုရင်ဟောဒေါသဘက်ကိုယိုင်သွားတာနော်ဒေါသဘက်ကိုယိုင်မသွားတော့ဘဲနဲ့ဩတတ္တဝါတွေသူ့ကံတိုင်းဖြစ်ကြရတာပဲသူ့ကံတိုင်းဖြစ်ရအဲ့တော့ကိုကကူညီနိုင်ရင်ကူညီပေးလိုက်ဖေးမနိုင်ရင်ဖေးမပေးလိုက်စောက်ရှောက်နိုင်ရင်စောက်ရှောက်ပေးလိုက်ကိုကအဲ့လိုလုပ်ပြီးတော့ကိုရဲ့စိတ်ကိုအယံကြီးဆင်းရဲမှုမဖြစ်အောင်သူကထားရအဲ့ဒါကြတော့ဥပေက္ခသဘောကြတော့လောကရန်တရား၈ပါး ကောင်းသဘောဆိုးသဘောနာမည်ကြီးခြင်းမကြီးခြင်းချမ်းသာခြင်းမချမ်းသာခြင်းနော်အဲ့ဒီလောကရန်တရား၈ပါးကအကောင်၄ပါးအဆိုး၄ပါးနော်အဲ့ဒီအကောင်၄ပါးနဲ့ကြုံရင်လဲကိုယ့်ရဲ့စိတ်ကို level မှာထားနိုင်အောင်လုပ်ရတယ်။များသောအားဖြင့်အကောင်ကြုံတဲ့အခါကျတော့လောကရန်လို့မမြင်မနဲ့ဘဝင်တွေကမြင့်ကုန်တာလေငါတော်လို့ဟောဖြစ်ကုန်တာနော်ငါတော်လို့ငါမ ဆိုးပြီဆိုတာမလဲကံမြန်ဆိုးလိုက်တာအဲ့ဒီတော့ငါဘဝလောကရန်ကြမ်းလိုက်တာကွာဆိုတော့သူကဆိုးမှလောကရန်လို့သွားထင်တာဟိုအကောင်းတာလဲလောကရန်ဆိုးတာလဲလောကရန်အဲ့တော့အဲ့လောကရန်နေကြုံလာတယ်ဘေးရလူဟာမင်းဘလောက်တော်တယ်တဲ့ဟဲ့မင်းနာမည်တရင်တော့ဘလို့ဟဲ့ဆိုပြီးတော့ဂုံတရင်တွေကြော်သွားတဲ့ခါကျတော့အာကြော်ရမှာပေါ့ကွာငါတော်ကြိုးစားထားတာသူကလက်မထောင်းလာတာနော်အာတခါတဲ့ကိုမကောင်းကြောင်းတွေပြောခံရဆိုးခံရတော့စိတ်တွေဆိုး တခါတည်းဒေါသတွေဖြစ်အဲ့ဒီလိုဟိုဘက်ဒီဘက်အစွန်းမြောက်ဖဲနဲ့အလဲကောင်းကိုစိတ်ကိုထားတတ်အောင်လုပ်တာအဲ့ဒါဥပိ္ပခာပြောတာနော် လောကမှာနေရင်းနဲ့ကြုံလာတဲ့လောကရန်တွေကြားထဲမှာကိုယ့်ရဲ့စိတ်ကိုအကောင်းကြုံလဲတုံ့လှုပ်မှုမရှိအောင်အဆိုးကြုံလဲတုံ့လှုပ်မှုမရှိအောင်တဲ့အဲ့ဒီလိုကိုတုံ့လှုပ်မှုမရှိအောင်ကို ကိုယ့်ရဲ့စိတ်ကို ဆုံးမဆုံးမပြီးတော့နေရတယ်အလယ်လက်ကိုထားရတာ ကရုဏာဘက်ကိုအရန်အားကြီးသွားရင်လည်းတခါတလေဟိုတောကဘက်ရောက်သွားတာနော်ဦးဇင်းတို့အိန္ဒိယမှာနေတော့ကအိုးဂျပန်မျိုးသမီးလေးတယောက်ထိုင်ပြီးငိုနေတာဘုရားကရဖျားဘာဖြစ်လို့ငိုနေတော့ဘာခက်ခဲရှိတော့လို့တခါတလေဟိုကလာတွေဘာတွေဟိုဘက်ကနှိမ့်ဆက်တာတွေကရှိတယ်လေဟိုပတ်စံတွေဘာတွေမတရားသဖြင့်ကာကာတွေကညှက်တောင်းအာတချို့လေးငိုကြယိုကြအဲ့ဒါမျိုးတွေလည်းကြုံရတော့တခုမြန်အခက်ခဲရှိလို့လားလို့ အဲ့ဒါနဲ့မဟုတ်ဘူးတဲ့ဒီလူတွေကြည့်ပြီးဒီလောက်ဆင်းရဲတဲ့ဘဝကြီးကိုမကြည့်ရလို့တဲ့တိုင်းငိုနေတာတဲ့အိန္ဒိယလာပြီးငိုနေလို့တတလုံးငိုနေရမှာလို့နေရာတိုင်းကဆင်းရဲလိုက်တာလေဟိုမှာကလေအဲ့ဒါကြောင့်မို့အရန်ဆင်းရဲတဲ့နေရာကြီးကိုအဲ့လိုဥပ္ပခါသဘောနဲ့တပ္ပေတ္တာ ကမ္မတကဩသူတို့ပြုတ်ခဲ့တဲ့ကံတွေပဲနော်အရှင်ဘဝတုန်းကမပေးခြင်းဘူးမလှူခြင်းဘူးဆိုတော့မစ္စေတာသူတို့လွှမ်းမိုးခံရလို့လှူခြင်းတန်းခြင်းတွေမလောက်ခဲ့လို့ တောင်းစားတဲ့ဘဝရောက်တာလေတောင်းစားတဲ့ဘဝတော့မှအကောင်းမဟုတ်ဘူးဂိစကုတ်တောင်ကနေဆင်းလာတော့တရားဓမ္မတွေက तू ကအများကြီး တောင်းနေတာဆိုတော့အပေါ်ကချွတ်ချင်းကိုဝယ်ပြီးတော့ချွတ်ချင်းဝေတော့ဥဒင်ကကြိတ်ပြောနေတာဥဒင်ကလည်းဟိဟိနေဟိနေစကားမြောက်ပိုင်းနေတော့တော့တော်လေးနားလဲတယ်လေတော်တော်နားလဲတဲ့ကကျတော့အာဒီကတော့ချွတ်ချင်းနဲ့တရားလုံးတွေဝယ်တာဟိုကဆဲနေတာဆဲနေတာကလားလို့ဆဲနေတာ ဘာလို့လဲဆိုတော့ပတ်စံမပေးပါနဲ့ဒီတရားလုံးပေးရမလားဆိုပြီးတော့ကျေးဇူးမတင်နိုင်သူတို့လိုချင်တာပတ်စံလေပတ်စံလာတောင်းတာအဲ့တော့ဒီကလည်းပတ်စံကိုရူပီအကုန်မပေးနိုင်မပေးနိုင်တော့အဲ့မှာတရားလုံးကိုဝေတဲ့အခါကျတော့အဲ့ဒါကိုတရားလုံးယူရင်းနဲ့ထိုင်ဆဲနေတာဩတတ်တော်ဟာတတ်တော်ဟာကိုယ့်ကိုပေးလို့ကျေးဇူးတရားမမသိဘူးเนาะဟိုကျွေးတဲ့လက်ပေးတဲ့လက်ကြိုက်တယ်ဆိုတာဒါပြောတာလို့ဒကမကြီးတွေအဲ့ဒါကိုကခင်ဗျမေတ္တာပို့တယ်မထင်နဲ့ဆဲနေတာလို့ သူတို့ဘဝတွေနှိမ့်ကြတာပြောလို့လေထားတဲ့စိတ်တွေကကအရန်နှိမ့်ကြတော့ရတဲ့ဘဝတွေလည်းနှိမ့်ကြကုန်တာဗောနော်ဒါကြောင့်မို့ဦးဇင်းတို့တွေကအဲဒီဥပ္ပခသဘောဆိုတာကြောတခါတလေတဏှာကရုဏာဖြစ်ပြီးတော့အဲ့ကရုဏာကနေပြီးတော့ဟိုဘက်မှာကိုယ်မှာဝမ်းနေစရာတွေအေးတွားပြီးတော့လည်းဖြစ်တတ်တယ်အဲ့လိုမဖြစ်အောင်ကြပြန်တော့လဲဘာနဲ့နေရမလဲဥပ္ပခသဘောလေးနဲ့ပြန်ထားရတာအော်ကိုကကဲခြင်းမင်းမကဲလို့မှမရ မြတ်စွာဘုရားတော်မှာသူ့ဆွေတွေမျိုးတွေဝိတရူပတတ်မှသိရတဲ့နဲ့သွားကယ်ဖို့လို့တကယ်လို့မှမရပဲနဲ့ကယ်လို့မရတော့မြတ်စွာဘုရားလည်းပြန်ပြန်လှည့်လာရတာပဲလေဒါကြောင့်မို့အဲ့ဒီလိုတတ္တဝါတွေရဲ့ကံတွေအားကြီးပြီဘလို့မှကယ်လို့မရတော့ဘူးဆိုဘုရားတော်မှာတခါတည်းဂူထဲဝင်တရားထိုင်နေရတာယဟန်တော်တွေအပန်း900ကိုကိုကိုတတ်သေးတာအဲ့ဒီပွဲကြီးဖြစ်တော့မယ်ဆိုတော့မြတ်စွာဘုရားဂူထဲဝင်ပြီးတော့တရားထိုင်တာအဲ့ဒီတရားမထိုင်ခင် မြတ်စွာဘုရားဘယ်ကမန္ထံပေးခဲ့လဲဆိုတော့အဲ့ယဟန်တော်တွေကိုအတုပကမ္မထံပေးခဲ့တာယဟန်တော်တွေအတုပကမ္မထံပေးပြီးတော့မြတ်စွာဘုရားဂူထဲမှာ15ရက်လုံးလုံးဆွန့်ပို့တဲ့ယဟန်တပါလွဲ၍ငါသည်ဘယ်သူမှမလာနဲ့ဆိုပြီးတော့တခါတည်းအဲ့လိုအမိတ်ပေးပြီးတော့မြတ်စွာဘုရားဘာမှလည်းလာမလျှောက်နဲ့ဆိုပြီးတော့ဂူထဲမှာတရားထိုင်နေတာဥပက္ခသဘောနဲ့နေရတာဒီယဟန်နေဒီလိုသေးဘေးကြီးလာတော့မယ်ဆိုမြတ်စွာဘုရားသိတယ်ကယ်လို့မရတော့လို့အဲ့ဒါနဲ့အကျိုးများအောင်လို့ကဲ ခန္ဓာညင်းွယ်ကြောင့်ဖြစ်တဲ့အတုပကမ္မထံကိုရှုသန်းဆိုပြီးတော့အတုပကမ္မထံသင်ပေးပြီးဂူထဲဝင်သွားတာအတုပတွေရှုရဲရှုရဲရှုရဲဟာဒီခန္ဓာကိုယ်ကြီးကညင်းွယ်စရာကြီးယွန်ရှာစရာကြီးဆက်ဆုပ်စရာကြီးဆိုပြီးတော့ဖြစ်ပြီးတော့အဲ့ဒီမှာဟာလူလောကကြီးမနေကျင်တော့ပါဘူးကွာငါကိုကိုကိုတတ်တယ်မယ်ဆိုပြီးတော့တတ်သေးတယ်ကိုကိုကိုတတ်မသေးရတဲ့ပုံကိုယ်တွေကတပိတ်လေးတွေယူပြီးတော့ကိုတော့တတ်ရလားတပိတော့တတ်ပြီးသားမှာဒီသင်္ကန်းလှူပတ်မယ်ဆိုပြီးတော့လှူပြီးတောင်တတ်ခိုင်းတယ်တတ္တဝါတွေရဲ့ကံနော် အဲ့တော့အရှင်အာနန္ဒာမြတ်စွာဘုရားဒိဋ္ဌံထွက်တော့ယဟန်ဒီအဲ့လိုသေဝတ္တဘောကြီးအကြီးကြီးတွေဖြစ်သွားပြီးတော့မြတ်စွာဘုရားတဲ့အတုပကမ္မထိုင်ကြီးမပေးပါတော့နဲ့ဗျာလို့လျှောက်တာနော်အတုပကမ္မထိုင်မပေးပါတော့နဲ့ဗျာလို့လျှောက်တာဟိုကထင်တာကအတုပကမ္မထံကြောင့်ဒီယဟန်နေအဲ့လိုတွေဖြစ်သွားတယ်လို့ထင်တာမဟုတ်ဘူးသူတို့ကအရင်တော့ကမုတ်ဆိုးတံကအလုတ်တွေလုတ်ပြီးတော့တခါတည်းတတ်ခက်ဖြတ်ခဲ့တဲ့ပုံကိုယ်တွေ အဲ့ဒီ900ကဒီဘဝမှာအဲ့ဒီဒါရွာကြီးတရွာမှာပဲသူတို့ကလာလူဖြစ်ပြီးတော့သာသနာတော်တွေမှာလာတော့သူ့ရဲ့အတိတ်ကအကုသိုလ်ကဒီနေ့ဒီရက်မှာသူတို့ဝင်တော့မှာနှိမ့်ဆက်တော့အဲ့ဒီအကုသိုလ်နှိမ့်ဆက်ရင်ဒီတိုင်းဒေါသနဲ့သိရင်ဒီပုံကိုယ်တွေသိရင်အကုန်ငရဲဆင်ကုန်ကြမှာသေကာနာနီမှာကိုကိုတတ်ရတယ်သူများတတ်ခိုင်းရတယ်သူကကြောက်စိတ်တွေဒေါသတွေလေအဲ့ဒေါသနဲ့သိအကုန်ငရဲဆင်ကုန်မှာအဲ့ဒီဒေါသနဲ့ သေရင်ငရဲဆင်းမှာကိုသိလို့မြတ်စွာဘုရားကအာတုဘကမ္မထံကို ပေးပြီးတော့ခန္ဓာကိုယ်ရဲ့ရုပ်ပြက်တွေမြင်သွားရင် နောင်တန္တရာမှာသူတို့ထောက်ရတရားရတော့မှာနိဗ္ဗာန်ကိုသူတို့ရဖို့ရလမ်းကြီးနေပြီအတုဘကမ္မထံကဒါကြောင့်မို့နိဗ္ဗာန်အမြန်ရောက်စေတယ်လို့ပြောတာဘာလို့လဲဆိုဒီခန္ဓာကိုယ်ကြီးပေါ်မှာတဏှာကိုတတ်တာအတုဘကမ္မထံနော်တဏှာကိုတတ်တာယွန်တရားဆက်ဆုပ်เสียရလို့မြင်အောင်ရှုလိုက်ရင်ကိလေသာတဏှာ तू မနိုင်တာ အဲ့ဒါကြောင့်မို့တဏှာကုံရာနိဗ္ဗာန်နိဗ္ဗာန်ဆိုတာတဏှာကုံရာတဏှာတတ်တဲ့အကျင့်ကြီးဖြစ်လို့အဲ့ဒါကြောင့်မို့အတုပကမ္မထံကိုပွားရင်နိဗ္ဗာန်မြန်မြန်ရောက်တယ်လို့ပြောတာအဲ့နဲ့ဒီယဟန်တွေကိုအဲ့လိုလုပ်တယ်ရှင်အာနန္ဒအဲ့လိုထင်တာမဟုတ်ဘူးတကယ်တမ်းကျတော့အတုပကြောင့်သူတို့အဲ့လိုဖြစ်တာမသူတို့ရဲ့အတိတ်ကံဒါကြောင့်မို့ဖရာတော်မှာတားမရအဲ့ဒီကြတော့လောကကြီးထဲမှာဦးဇင်းတို့ကကောင်းတာတွေတွေ့ရမယ်ဆိုတာတွေတွေ့ရမယ်။အိုးအမျိုးမျိုးတွေကြုံရတဲ့အခါကျတော့ ကိုယ့်ရဲ့ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာထားကောင်းကောင်းမုံမုံပြောကောင်းကောင်းမုံမုံဆိုကောင်းကောင်းမုံမုံကြည်ညိုကောင်းမုံမုံပူဇော်အဲ့ဒါမျိုးတွေကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာတွေနဲ့လည်းလှုပ်တနာတဲ့နေရာလေးမှာလည်းကိုဘာလေးထောက်ပံ့နိုင်တယ်လဲဒုက္ခိတဖြစ်နေတဲ့ပုံကိုယ်တွေစိတ်ထဲကလည်းသူဒီဒုက္ခမှာလွတ်မြောက်ပါစေကဲဘလို့လေးကုညီပေးရမယ်ဟောနှုတ်ဤဆောင်ပါခြင်းနဲ့အော်ငါတော့ဒါလေးတတ်နိုင်တယ်ဒါလေးတော့ကုညီပေးမယ်ဟောဒုက္ခတွေတွေကိုဟောအခုဆိုလို့ရှိရင်လည်း ဘာရရကအခုလှူးနေကြတာပါအခုဦးဇင်းတို့မြန်မာနိုင်ငံဆိုရင်ကြည့်ပါလားအခုကိုဗစ်ဒုက္ခဖြစ်နေတဲ့လူတွေဟိုနာလှူကြဒီနာလှူကြဒုက္ခရောက်နေတဲ့ဒုက္ခိတတတ္တဝါတွေရဲ့အပေါ်မှာနော်ကာယကံဝစီကံမနောကံကံ၃ပါးလုံးနဲ့ကိုကိုညီကြခြင်းထောက်ပံ့ကြခြင်းတဲ့ဒါတွေလည်းလုပ်ရမယ်အဲ့လိုလုပ်ရင်းနဲ့ကိုယ်စိတ်ဓာတ်ကိုအစွန်းရောက်ပြီးတော့နှိမ့်သွားအောင်မထားဘဲနဲ့အလယ်လက်ကိုထားနိုင်အောင်ကြိုးစားကိုကဘလောက်ကဲကဲ သူ့ရဲ့အကုသိုလ်ကံကြီးဘလို့မှမရဘူးသူ့ရဲ့အကုသိုလ်ကံကြီးကြီးမားလာပြီဟဲ့ဆိုတာနဲ့အမျှအဲ့ဒီပုဂ္ဂိုလ်ဟာ ဟောဖရာတော်မှာကယ်မရဘူးတဲ့ဒါကြောင့်မို့ဦးဇင်းတို့တွေကလည်းဩသူတို့ဒုက္ခတွေဖြစ်နေတဲ့ဒုက္ခိတတတ္တဝါတွေပေါ်မှာဩအလုံးကိုတတ်နိုင်တယ်လေးကုညီပေးနော်လှုပ်ပေးရင်းနဲ့ကိုယ့်ရဲ့စိတ်ကိုဥပ္ပခသဘောလေးနဲ့လုံးဝမကယ်မရလုံမရတဲ့ဟာကြတော့လေတဗေတ္တာကမ္မတကာတတ္တဝါတွေဟာ ကံစီမံရာအတိုင်းပဲသွားကြတာပါလားလို့ကိုယ်စိတ်ကလေးကိုအဲ့လိုလေးအလဲလက်ထားနိုင်အောင်ထားလိုက်ရင်ဦးဇင်းတို့တရားဓမ္မတွေစိတ်မှာငြိမ့်အေးတယ်နော်အဲ့တော့ဒီตาယာငြိမ့်အေးတဲ့ဘဝတစ်ခုကို လိုချင်တယ်ဘဝလမ်းကြီးတစ်ခုလုံးကိုတပည့်တော်တော့အေးအေးချမ်းချမ်းကို ဖြတ်တန်းနေတယ်ဖေ။နောင်ဘဝတွေမှာလည်းအထက်တန်းကြနေတယ်ဆိုအဲ့ဒီဗြမဇိုတရား၄ပါးနေတိုင်းမေတ္တာတွေပို့ပေးပါ။ လူတယောက်ကိုမြင်တိုင်းမြင်တိုင်းတွေ့တိုင်းတွေ့တိုင်းကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာတွေနဲ့ဆက်ဆံပေးပါတွေ့တိုင်းတွေ့တိုင်းနော်အော်ကိုယ့်အောက်ဒုက္ခရောက်နေတဲ့တတ္တဝါတွေတွေ့တိုင်းတွေ့တိုင်းမနှိမ်မဲနဲ့မချိုးပဲနဲ့အထက်စီးနဲ့မလှုပ်ဖဲနဲ့သူတို့အပေါ်မှာတနာပြီးတော့စောင့်ရှောက်ပေးပါကိုယ့်ထက် ကံမြင့်လို့တာလွန်တဲ့ပုံကိုယ်တွေတွေ့တဲ့အခါကျတော့လေအော်သူတို့ဟာကံတွေကောင်းလို့ဒီလိုဘဝမျိုးရောက်တာအောင်မြင်ပါစေကြီးပွားပါစေသူတို့ရဲ့ဟာတွေအကျိတ်ခဲတည်မြဲကြပါစေဆိုပြီးတော့ဝမ်းမြောက်ပြီးပေးပါဒုက္ခဒုက္ခဖြစ်တဲ့တတ္တဝါတွေရဲ့အပေါ်မှာချမ်းသာဆင်းရဲဘက်ကိုမလိုက်ဖဲနဲ့စိတ်ကိုအလယ်လတ်မှထားပြီးတော့တခါတည်းဩတပ္ပေတတ္တာကမ္မတက္ကတတ္တဝါတွေဟာကံသာလျင်ကိုယ်ပိုင်ဥစ္စာရှိကြတာပဲ ကိုပြုတ်တဲ့ကံတိုင်းကိုသွားနေကြရတယ်ကိုကယ်ခြင်းပေမဲ့လည်းကယ်လို့မရပါလားအဲ့ဒီလိုတတ္တဝါတွေရဲ့ကံလေးကိုဆင်ញင်ပြီးတော့နေလိုက်ရင်လောကရန်နေကြားတဲ့ကဟောစိတ်ကငြိမ်းအေးအောင်ထားနိုင်တယ်ကောင်းတဲ့လောကရန်နေနာမည်တရင်ဂုံကြီးခြင်းလာလဲစိတ်ကိုတီအောင်ထားကိုမကောင်းအပုတ်ချပြောပြီးဆိုပြီးဆိုရင်လည်းပဲကိုစိတ်ကိုတီအောင်ထားအော်လောကလူတော်ဝါဆိုတာကောင်းတလက်ဆိုးတလက် ဒီလိုပဲပြောဒီလိုပဲဆိုဒီလိုလုပ်နေကြတာပါလားနော်အဲ့ဒါမျိုးလုပ်နေတဲ့လောကကြီးဒီလောကကြီးထဲမှာနေတော့တော့အိုးကောင်းတာလဲလာရင်လောကရံပဲဆိုးတာလာလဲလောကရံပဲအဲ့ဒီလောကရန်တရားတွေကြားထဲမှာငါစိတ်ကိုငါတီအောင်ထားမယ်ငြိမ်အောင်ထားမယ်ဆိုပြီးတော့စိတ်ကိုတီငြိမ်အေးဆေးအောင်ထားရတယ်အဲ့လိုနေရင်ဦးဇင်းတို့တရားဓမ္မတွေပစ္စုပန်နှမလွန်နှစ်တန်သောဘဝမှာ ตายာငြိမ်းအေးတဲ့ဘဝပိုင်ရှင်များဖြစ်ပါတယ်အဲ့တော့တနင်္ဂုမာရဗြဟ္မာမင်းကြီးကဖရာအလောင်းတော်နော်မဟာဂောဝိဏပုံနာကိုဗြဟ္မာဖြစ်ခြင်းဗြဟ္မာရဲ့အကျင့်ဆိုတာအဲ့ဒီမေတ္တာကရုဏာမုဒိတာဆိုတဲ့ဥပက္ခဆိုတဲ့ဗြဟ္မဇိုတရားဟာဗြဟ္မာကြီးတွေကျင့်နေတဲ့အကျင့်ဗြဟ္မာကြီးတွေနေနီးထိုင်နီးပါဒါကြောင့်မို့ကိုကလည်းဗြဟ္မာဆိုတာ မြင့်မြတ်သော ပုဂ္ဂိုလ်နော် မြင့်မြတ်သောပုဂ္ဂိုလ်အဖြစ်နဲ့နေခြင်းရင်တော့ဦးဇင်းတို့ဒကာဒကမတွေအဲ့ဒီဗျမဇိုတရား၄ပါးကို နေတိုင်းပွားပါဗျမဇိုတရား၄ပါးနေတိုင်းပွားပြီးတော့ကိုယ့်ကိုယ်ကိုနေမယ်ဆိုရင်ကိုယ့်ရဲ့နေနည်းဟာမြင့်မြတ်တဲ့နေနည်းဗျမာရဲ့နေနည်းဖြစ်ပါတယ်ဒါကြောင့်မို့တဏင်ကုမာရဗျမာမင်းကြီးအဲ့ဒီတော့ကဇောတိပါဠငုံဟိုအရင်ပထမအခေါ်ဇောတိပါဠပေါ့နော်နောက်တော့သူ့ရဲ့အဖေနာမည်မဟာဂောဝိဏလို့ပြန်ပြောင်းပြီးခေါ်သွားတာအဲ့တော့မဟာဂောဝိဏ ဖြစ်ခဲ့တဲ့ဘဝမှာဗြဟ္မာဖြစ်ကြောင်းနီလန်ကောင်ပြောတော့တိုင်းပြည်ပြန်ပြီးတော့ကဲဒီကျင့်တွေကို အကုန်ကျင့်ဖို့ရာအတွက်ကတော့ငါလူပေါင်းလူလောကအေရတီထောင်နေလို့မဖြစ်တော့ဘူးငါတော့တောထွက်ကျင့်တော်မယ်ဆိုပြီးဖះအလောင်းတော်ကြီးတောထွက်တာဩရှင်ဘရင်တွေပါကိုအကုန်လိုက်တောထွက်ပြီးတော့ကျင့်ကြဘူးတဲ့တဲ့အဲ့ဒါကိုဒီပင်စတိခနတ်သားကအရှင်ဘုရားတဲ့အဲ့ဒီတုန်းက တဏ္ဍကုမာရဗြဟ္မာမင်းကြီးနဲ့အရှင်ဘုရားနဲ့အဲ့ဒီဘဝတွေမှတ်မိသေးလားငါမှတ်မိတာပေါ့အကုန်သိတာပေါ့တဲ့ဒါပေမဲ့အဲ့ဒီတုန်းကတဏ္ဍကုမာရဗြဟ္မာမင်းကြီးကငါ့ကိုပြောလို့ငါသင်ကြားပေးခဲ့တဲ့ဗြဟ္မဝိဟာရတရား၄ပါးခုနှစ်ပြည်တော်မင်းတွေငါနေတိုင်းသင်ကြားပေးတယ်ဆိုတာ တကယ်တမ်းတန်တရာဝတ်ညီးငွေကြောင့်မပါသေးဘူးနော်တဲ့အခုဒီဘဝဟောတာကြမှာတန်တရာညီးငွေကြောင့်ပါတာအဲ့ဒီကြမှာမြတ်စွာဘုရားကမက္ကင်၈ပါးဆိုတဲ့အကျင့်လန်းကြီးရှိတယ်အဲ့ဒီမက္ကင်၈ပါးအကျင့်လန်းကြီးနဲ့အခုရုပ်တရားနံတရားတွေကိုတခါတည်းဆင်ញင်ရှုလိုက်ရင်ဒုက္ခသစ္စာတွေမြင်တယ်ညီးငွေကြောင့်တွေဖြစ်တယ်အဲ့ဒီဒုက္ခသစ္စာ ပိုင်းခြားသိမှသာလျှင်ကန့်ညိတာရတဲ့တဏှာလောဘကိုပယ်နိုင်တယ် အဲ့ဒီပယ်ချောင်းဖြစ်တဲ့မက္ကတစ္ဆာပွားရင်ဒုက္ခသမှုတွေကချုပ်တဲ့နိရောဓနိဗ္ဗာန်ရောက်တယ်ဆိုတဲ့အကျင့်ကြီးတော့ငါဖရာအခုလိုဖြစ်မှဟောနိုင်တယ်အဲ့ဒီတုန်းကဟောတုန်းကဗြမဝိဟာရတရားငါဒီလောက်ပဲဗြမပြည်ရောက်အောင်ပဲပို့နိုင်တယ်အခုကတော့နိဗ္ဗာန်ထိပို့နိုင်တယ်လို့ပိဿတိကနတ်သားကိုမြတ်စွာဘုရားပြန်ပြောပြခဲ့ပါတယ်ဒီတုတ်တန်လေးရဲ့အခြေခံလေးတွေကိုဒါလိုရင်းလောက်ပဲဥစဉ်ပြောပြီးတော့ နော်ဦးဇင်းတို့ဒကာဒကမတွေနေ့စဉ်နေ့တိုင်းဦးဇင်းတို့ဒီနေ့ကစပြီးတော့တနေ့တနေ့လောကကြီးထဲမှာဘလောက်ပဲပူလောင်နေနေပူလောင်တဲ့လောကထဲမှာငြိမ်းအေးအောင်မေတ္တာနဲ့နေပါတောကတွေဒေါသတွေများနေတဲ့လောကကြီးထဲမှာငြိမ်းအေးအောင်မေတ္တာနဲ့နေပါကရုဏာနဲ့နေပါမုဒိတာနဲ့နေပါဥပေက္ခနဲ့နေပါအဲ့ဒီဗျမဇိုတရား၄ပါးကိုဒါနေ့စဉ်နေ့တိုင်းအစဉ်ကျင့်သုံးပြီးတော့နေရင် လောကမှာတွေ့ရမယ်ကြုံရမယ်လောကဓာန်တရားတွေမှာမတုံမလုံနဲ့ငြိမ်ငြိမ်ချမ်းချမ်းနဲ့အင်းငြိမ်ตาရတဲ့ဘဝကိုနေနိုင်တဲ့ပုံကိုဖြစ်ပါလိမ့်မယ်။ဒါကြောင့်မို့အင်းငြိမ်ตาရတဲ့ဘဝပိုင်ရှင်ဖြစ်ဖို့ရာအတွက်ဘဝလမ်းတွေကိုရှောက်လန်းနိုင်ဖို့ရာအတွက်တော့ဦးဇင်းတို့တရားဓမ္မတွေဗြမဝိဟာရတရားကို လက်ကင်ထားဂုံတော်ကိုပွားပြီးတော့ကြင့်ကြံကြိုးကုပ်ပွားများအထောက်ပြီးတော့ နိဗ္ဗာန်ရောက်သည့်တိုင်အောင်ကြည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်နိုင်ကြပါစေကုန်တည်းသာဓုသာဓုသာဓုပါဗျာ